ရင်ဒီနေ့အဖရတော်နေ့2565ခုနှစ်ကောဇာလက်ကတိ1383ခုနောက်နှစ်ခုလာဇန်14ရက်ခရစ်နှစ်2022ခုဧပြီလ14ရက်နေ့၌ဟောကြားအပ်သောဝိပဿနာလုံပင်တရားဒကာကြီးတွေအကျင့်ဘယ်နှကြိမ်မြောက်ဖြစ်ပလဲ86ကြိမ်ပါဗျာ 86ကြိမ်မြောက်ဝိပဿနာလုံပိတရား86ကြိမ်မြောက်ဝိပဿနာလုံပိတရားကိုမဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပထမရှိခိုးကြရအောင်ထိုတကားကြီးဒီတကမာကြီးဒီတရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဤဂုဏ်ဤကိုစွမ်းအားရှိသောစိတ်ဝယ်ထုံလျက်ဗုဒ္ဓနုဒ္ဓတိဘာဝနာပွားများရင်းနဲ့ယူသည်စွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိတတံပညာပရိပါစုတိယဝိဟတံဒါကာရံအထာဘိကာမနရဒေဝဟိတဝန္တံဝန္ဒာမိကာတုဏိကမဂ္ဂမနတညာနံနရာနရာသမောတရဏံလောကုလောကီ နလီသောစီဘောကိုလိုလာတောင်းတကြကုန်သော စေတာမြတ်သူနတ်လူမြတ်မတတ်တော်ထာတော်ဒီတတံလောကုလျိုင်မြတ်ခိုင်လာသည်တမာတိနေရှင်တော်စေတလည်းရှိတော်မူထာတော်ပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်ဇမိအောင်လည်းရှိတော်မူထသောဝိယတန္တကာရံသစ္စာလေးရတရားမြတ်ကိုကွက်ကပိတ်ဖုံဉာဏ်မြင်တုံအောင်ယုဒံပညာဝိဇ္ဇာတိဟုသောအမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲပြတော်မူပြီးထသော အထာဘီကာမလူနမြမတတဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူထသော နရဒေဝဟိတာဝဟံလူနမြမတတဝါတို့အားလမ်းပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသောဂုံတိန်တကောစိတိန်ချန္တာကျိုးငါရွယ်ဆောင်တော်မူတတ်သော ကာရဏိကံလူနာမြမတတဝမြသနာจิตကိမာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိယဇာပါရမီဘုံညာနေမနိုင်ရှင်အမနိုင်ရှင်သာတော်သီလသမာဓိပညာဂုဏ်တကကြောင့်မြတ်တည်းအဖြစ်သို့ ရောက်တော်မူထသော အနန္တညာနံသဗ္ဗညုတဉာဏဇာတဆုံးပိုင်းကြမရှိသောဉာဏ်တော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံဒိုဒိုကိုင်ဆုံးလင်းပေတရှင်တော်မြတ်ဘုရားကိုမဟန်တရားဟောတရားနာအမိမဲ့ကိုဘုရားတပည့်တော်သည်ဝန္ဒာမိတတ္တယုကျိုးမှန်ဆွဲချိုး၍ ရှိခိုးကြတော့ပါဤမြတ်စွာဘုရားသာဓုသာဓုသာဓုဘုရား86ကြိမ်မြောက်ဝိပဿနာလုံပင်တရားကိုဆက်လက်ပြီးတော့ဟောကြားအနာကြားကြရအောင်။ဒါကြောင့်ဒီနေ့ဦးဇင်းတို့ဝိပဿနာလုံပင်တရားအနေနဲ့ဟောလာတာ အဓိကအခြေခံတော့ဝိသုဒ္ဓိခုနှစ်ပါးကိုအခြေခံပြီးတော့ဒါဟောခဲ့ပြောခဲ့တာသီလဝိသုဒ္ဓိပိုင်းမှာကိုချင်းသီလလေးဖြူဖြူစင်စင်နဲ့ဖြည့်ခြင်းဖို့ပြီးတော့ကစေတဝိသုဒ္ဓိပိုင်းမှာထိုသီလဝိသုဒ္ဓိကိုအခြေခံပြီးသီလရိဥသောမြေပေါ်မှာယက်တည်ပြီးတော့တမာတိတွေကိုထူထောင်တဲ့အပိုင်းမှာတမထကမ္မထ40နဲ့နိရောဓအညီစိတ်စင်မှာနိရောဓအညီကြီးကိစ္စအောင် ဥပဇာရအပနာလို့ခေါ်တဲ့သမာဓိနှမျိုးတစ်မျိုးမျိုးရအောင်ပေါ့နှမျိုးလုံးတော်၎င်းတစ်မျိုးမျိုးတော်၎င်းရအောင်အရင်ကြိုးစားအားထုတ်ကြိုးစားအားထုတ်လို့စိတ်စင်မာနိဝရဏအငြိကြီးတွေကင်းစင်ပြီဆိုတဲ့အခါဒိဋ္ဌိဝိသုဒ္ဓိကုရအဲ့တော့စိတ္တဝိသုဒ္ဓိဘိုင်းမှာသမထကမ္မဏ၄၀တဲ့ဦးဇင်းတို့ထိုက်တင်အားလျော်စွာအဆုံးဆုံးတော်တော်ဆုံးဆုံးပြောခဲ့ပြီးပြီပေါ့ပြီးတော့ဒိဋ္ဌိဝိသုဒ္ဓိဘိုင်းမှာယုတ်ဒီနန်တွေကိုသိသိတဲ့အပိုင်းယုတ်ဒီနန်တွေကိုသိသိတဲ့အပိုင်းမှာလည်းယုတ်တရားတွေကိုပရမတ္ထဉာဏ်မြင်စိုက်တည်တိုင်းအောင် နန္တရားတွေကိုပရမတ္တဉာဏ်မြင်စိုက်သည့်တိုင်အောင်ဒါရှုပွားသုံးသပ်ဖို့ပြီးတဲ့အခါကျတို့ယုတ်တရားနန္တရားလို့အမည်ဆိုရတဲ့ပရမတ္ထတရားတွေကိုဖြစ်ပေါ်စေတတ်တဲ့အကြောင်းတရားတွေကိုသိသိတဲ့ကင်္ခာဝုဒနာဝိတ္တုဒီပိုင်းဒီပိုင်းလေးလည်းဦးဇင်းတို့ပြောခဲ့ပြီးပြီပြီးတဲ့အခါကျအခုအဲ့ဒီကင်္ခာဝုဒနာဝိတ္တုဒီပြီးမှတပံပြန်ပြီးတော့ဒိဋ္ဌိဝိတ္တုဒီမှာကြံသေးတဲ့လက္ခဏာတတပစ္စုပ္ပတ္ထံပဋ္ဌံပိုင်းပေါ့နာမတုပံပြိစ္ဆေယဉာဏ်မှာအကျုံးဝင်တဲ့ အဲ့ဒီဘိုင်ကိုဦးဇင်းတို့ဟောလက်စာပေါ့အဲ့တော့ကင်္ကာဝုဒနာဝိသုဒ္ဓိပြီးမှဘာကြောင့်ဒိဋ္ဌိဝိသုဒ္ဓိကိုပြန်ဆင်းရတော့လို့မေးတော့တချို့တချို့အကြောင်းတရားတွေကအဲ့ဒီပရိသသမုပ္ပတ် ပြစ္ဆပရိက္ခဉာဏ်ရပြီးပါမှရှုရင်ပို့ပြီးတော့ဉာဏ်မြင်စင်ကြယ်တဲ့အတွက်ကြောင့်ဒါလက္ခဏာတတပစ္စုပ္ပတ္တံပဋ္ဌာန်ပိုင်းကိုခုမှပြန်ပြီးတော့ဒိဋ္ဌိဝိသုဒ္ဓိပိုင်းအနေနဲ့ပြန်ဟောရတာပေါ့ဟောတော့အဲ့ဒီဒိဋ္ဌိဝိသုဒ္ဓိပိုင်းကိုလည်းဦးဇင်းတို့ရူပခန္ဓာပိုင်း ဝိညာဉ်နဲ့ခန္ဓာပိုင်းဝေဒနဲ့ခန္ဓာပိုင်းသိဉ္ဇခန္ဓာပိုင်းပြီးခဲ့ပြီအခုရောက်လက်စားကတော့သင်္ခါရခန္ဓာပိုင်းဗါတဲ့တော့သင်္ခါရခန္ဓာပိုင်းပါဗျာသင်္ခါရခန္ဓာပိုင်းကိုရောက်အဲသင်္ခါရခန္ဓာမှာလည်းဦးဇင်းတို့သင်္ခါရခန္ဓာစီတိဒီတလုံးဒီတလုံးစီသွားခဲ့တာအခုဘယ်ရောက်နေပြီလဲဆိုတော့ဦးဇင်းတို့သောဗနာစေတသိက်ရောက်လာပြီသောဗနာစေတသိက်ဟောသောဗနာစေတသိက်တွေကအခုဦးဇောပထမဆုံးဦးဇင်းတို့ တတ္တာပေါ့ဒီနေ့အဲ့တတ္တာကိုဟောကြပြောကြရအောင်အဲ့တော့တတ္တာတတ္တာကလက္ခဏာတတ္တာရဲ့သဘောတတ္တာရဲ့လုပ်ငန်းကိစ္စတတ္တာကညနေမှာရှိရှိထင်လာမှုသူ့ရဲ့အမှန်သားပေါ့နောက်တကတတ္တာကနိစွာသောအကြောင်းဆိုတဲ့တရားကိုဦးဇင်းတို့ဟောကြပြောကြရအောင်အဲ့တော့တတ္တာဆိုတာတော့ဒုဒကကြီးတွေဒကမကြီးတွေနဲ့အင်မတန်ရင်းနှီးတဲ့သကလုံးပဲအဲ့တော့ဦးဇင်းတို့ပုဂ္ဂိုလ်တူတယောက် ပေကံလူဒန်းမှုတွေတော့နဲ့ပေကံလူဒန်းတယ်ဒါနာလူရည်စက်လက်နဲ့မကွာကောင်းမှုတွေပြုအဲ့လိုပုံကုမျိုးကိုဦးဇင်းတို့ဘာလို့ပြောကြလဲဩအာသိပြီးတော့တရားတရားကောင်းတာပဲဒီလိုမသုံးဘူးလားပြောပါတယ်ဗျာေးအဲ့လိုပေါ့ဒီလူကတော့သဒ္ဓတရားကောင်းဒီတော့ဆိုလို့ရင်ကသဒ္ဓတရားကောင်းနေလို့ဒါဦးဇင်းတို့ပြောနေကြတယ်အဲ့ဒါ ဒီတရားကိုပဲရည်ညွှန်းတာပဲအဲ့လိုပဲခုနကံနဲ့ကံရဲ့ကျိုးပေါ်မှာလည်းပဲယုံကြည်တဲ့တရားတရားမျိုးအဲ့တော့ဘုရားတရားတန်ခါယန္တာမြတ်သုံးပါးပေါ်မှာယုံကြည်တဲ့တရားတရားမျိုးဒါလည်းတရားတရားပဲနောက်တစ်ခါတော့ဦးဇင်းတို့ဒီတရားတရားကိုကိုကိုကိုယုံကြည်မှုအနေနဲ့လဲသုံးလို့တော့ရတယ်။တော်တော်ဇာတဲ့မှာတော့သီးသန့်နဲ့ဆိုမထားပေမဲ့ဦးဇင်းတို့ဇာတော်ဥတိလာနန္ဒာပြည့်ဝံသားကတော့သူက ဒီအဘိဓမ္မာအင်္ဂလိပ်လိုဘာသာပြန်တဲ့စာအုပ်လက်ကင်စာအုပ်ပေါ့အဲ့စာအုပ်မှာတော့ဒီစေတသိက်တွေကိုဖွင့်ဆိုတဲ့အပိုင်းမှာတရားတရားကို faith တလို့ဘာသာပြန်တယ်လို့ဘာဘာဘလို့ပြန်သေးတော့ဆို confident လို့လည်းတလို့ဘာသာပြန်တယ်အဲ့တော့ confident ဆိုတဲ့ဒီဟိုယုံကြည်မှုပေါ့နော် ကိုကို အဲ့မှာမှဦးဇင်းတို့ဒါလေးကိုထည့်ပြီးပြန် self confidence ဆိုပြီးတော့ကိုကိုကိုယုံကြည်မှုဒီလိုလဲပြန်လို့ရသို့တော့ဒီနေရာမှာတကယ်တရားအစစ်ကတော့ကိုကိုယုံကြည်မှုဒီတတ္တဒီမောက္ခလို့ခေါ်တယ်တရားဥစည်းတဲ့ဆုံးဖြတ်ချက်တခုချနိုင်ကိုလုပ်ချင်တဲ့အလုပ်ပေါ်မှာကိုကယုံကြည်မှုအပြည့်ရှိတယ်အဲ့လိုတတ္တတရားဒီမောက္ခပေါ့အဲသူကနှမျိုးတော့ရှိတာပေါ့မိစ္ဆာဒီမောက္ခလည်းရှိတယ်တတ္တဒီမောက္ခလည်းရှိတယ်မိစ္ဆာဒီမောက္ခနဲ့ဆိုရင်တော့သူကမမယွင်းနေယုံကြည်တာတွေကိုဒါမိစ္ဆာဒီမောက္ခလို့ခေါ်တယ်တတ္တအစစ်မဟုတ်ဘူး တပည့်ကခုနကံနဲ့ကံယူကိုယုံကြည်တယ်ဘုရားတရားတန်ခါယနာမြတ်သုံးပါးတို့အပေါ်မှာယုံကြည်တယ်အဲလိုယုံကြည်ပြီးတဲ့အခါမိမိကိုယ်ကိုလည်းမိမိကအတ္တတမပဏိတိအရာကောင်းကောင်းထားပြီးတော့ကံငါးပါးကိုလုံခြုံအောင်ဒုစရိုက်မှုတွေကိုရှောင်ရှားပြီးနေအဲ့လိုမျိုးစွန့်ရင်ရှိလာတဲ့ပုဂ္ဂိုလ်ကကိုယ့်ကိုယ်ကိုလည်းယုံကြည်မှုတိုးလာတယ်။ဒါဘာကိုအခြေခံတော့တရားတရားကိုအခြေခံပြီးကိုကတိဆောက်နိုင်လို့ကိုယ့်ကိုယ်ကိုယုံကြည်မှုရတာ။ဒါကတော့ self confidence လို့ဒီလိုသုံးရင်ဒါတရားကအနွယ်ပေါ့နော်။တရားနဲ့ဆက်နွယ်နေတဲ့ဒါ။ တရားတစ်ခုလို့ဒီလိုပြောလို့ရတယ်။တရားတရားကိုအခြေခံပြီးဘုရားတရားတန်ခါယန္နာမြတ်သုံးပါးကိုယုံကြည်တယ်ကြည်ညိုတယ်စိတ်ကတယ်ကံနဲ့ကံရဲ့အကျိုးပေါ်မှာယုံကြည်တယ်။ယုံကြည်ချက်ကြောင့်ကိုကခုနအတ္တသမပဏိတိဖြစ်အောင်ကိုကိုကိုကောင်းကောင်းတိဆောက်ထားနိုင်။အဲလိုကိုကိုကိုကောင်းကောင်းတိဆောက်ထားနိုင်တဲ့ပုဂ္ဂိုလ်ဒီအဲ့ဒါ self confidence ရတာပဲ။ကိုကိုယုံကြည်မှုတွေတိုးလာ။အဲ့ဒါကတော့ဘဝတစ်ခုမှာတိတ်ပြီးတော့အရေးကြီးတယ် self confidence ရှိဖို့ဆိုတာ။ ဒါတရားနဲ့ပတ်သက်လို့ပေါ့သို့တော့ဒီနေရာမှာတော့ဦးဇင်းတို့အဓိကတရားရဲ့လက္ခဏာရတ္တပြစ္စုပ္ပတံပဋ္ဌာန်လေးကိုပဲဦးဇင်းတို့အချိန်ရတဲ့အချိန်လေးနဲ့တာစုပြီးတော့အဲ့ဒီဘက်ကိုပဲဥတည်သွားကြရအောင်အဲ့တော့တရားရဲ့ဥစွာပထမလက္ခဏာဒါလေးကိုစပြီးတော့လေ့လာကြရအောင်အဲ့တော့တရားဒီဘယ်လိုလက္ခဏာရှိတယ်ဆိုတော့တတ္ထာတတ္တဟနာလက္ခဏာတတ္တာဩကပနာလက္ခဏာဝါဟောဒါတရားရဲ့လက္ခဏာ တရဏလက္ခဏာတတ္တာယုံကြည်ထိုက်သောတတ္တယဝတ္ထုတို့ကိုယုံကြည်ခြင်းသဘောဒါတရားရဲ့လက္ခဏာလေးယုံကြည်ထိုက်တဲ့တတ္တယဝတ္ထုတွေကိုယုံကြည်ခြင်းသဘော။အော်နောက်တနည်းအားဖြင့်ကြည့်မယ်ဆိုရင်ဩကပ္ပနလက္ခဏာပါတဲ့ဩကပ္ပနလက္ခဏာပါ။ယုံကြည်ထိုက်တဲ့တတ္တယဝတ္ထုတို့၌အစဉ်တစိုက်သက်ဝင်သည်သက်ဝင်၍ ဤဝိထု၌ဤသို့သဘောရှိဟုဆုံးဖြတ်ခြင်းသဘောသက်ဝင်ခြင်းသဘောအဲ့မှာကျတော့သူကကနဆုံးဖြတ်ခြင်းဆိုတဲ့တတ္တာဒီမောက်ကအကျုံးဝင်သွားတယ်ဩကပ္ပနာအရာအဲ့တော့သူကတရားအားကောင်းလာပြီဆိုရင်တရားရဲ့သဘောတရားကဒါဒီတော့ယုံကြည်စိတ်ကထိုက်တယ်တတ္တိယဝိထုတွေပဲလို့ဒီလိုဆုံးဖြတ်ချက်ချနိုင်တာဒါတရားကဟိုဒုတိယပေါ့တနည်းအားဖြင့်ပြောမယ်ဆိုဒုတိယမြောက်လက္ခဏာပေါ့အဲ့တော့ပြန်ပြောမယ်ဆိုတရားဒီ နံပါတ်1လက္ခဏာကတတနာလက္ခဏာတတ္တာယုံကြည်ထိုက်သောတတ္တရာဝတ္ထုတို့ကိုယုံကြည်ခြင်းသဘောနောက်တနည်းနဲ့ဩကပနာလက္ခဏာတနည်းအားဖြင့်ပြောမသူယုံကြည်ထိုက်သောတတ္တရာဝတ္ထုတို့၌အစဉ်အတိုင်းသက်ဝင်၍ဤဝတ္ထု၌ဤသို့သဘောရှိ၏ဟုဆုံးဖြတ်ခြင်းသဘောသက်ဝင်ယုံကြည်ခြင်းသဘောလက္ခဏာသက်ဝင်ယုံကြည်တယ်အသက်ဝင်နေဆိုတဲ့သကားလေးကတော့သူကနည်းနည်းလေးပို့ပြီးတော့အရာကျေတာပေါ့ပို့ပြီးတော့လည်းလေးနဲ့တာပေါ့ အသက်ဝင်နေတဲ့ဝင်နေအဲ့ဒါသရာတိဩကပနာလက္ခဏာနောက်တစ်ခါသူကလုပ်ငန်းကိစ္စကြည့်တဲ့ခါကျပတာဒနာရတာဥဒကပတာဒကမဏိဝိယဟောဘာပြောတာတော့ဆိုတော့ နောက်ကျနေတဲ့ရေကိုကြည်လင်စေတတ်သောစကြဝဠာမင်းတို့၏ဖရမြယရနာကဲ့သို့ယုံကြည်တိုက်သောတတ္တိယဝတ္ထုတို့၌တံပြုတ်တရားတို့ကိုကြည်လင်စေခြင်းလုပ်ငန်းကိစ္စအဲ့တော့တံပြုတ်တရားတို့ကိုကြည်လင်စေတဲ့လုပ်ငန်းကိစ္စပေါ့ဘယ်ပေါ်မှာကြည်လင်စေတာရောဆိုတဲ့အခါကျတော့သောတော့ကပြောတဲ့ယုံကြည်ထိုက်သောတတ္တိယဝတ္ထုတရားတရားကိုဖြစ်စေတတ်သောဒီတတ္တိယဝတ္ထုအပေါ်မှာယုံကြည်တယ်အဲ့ဒါ နောက်တစ်ခုပြီးတဲ့အခါကျတော့မှပက္ခန္တနာရတဝါဩဂုတ်တရနောဝိယအဲ့တော့ပက္ခန္တနာရတဆိုတာကြတော့ဘာပြောတုံဆိုတဲ့အခါကျတော့ပြေးဝင်ခြင်းပေါ့ခတ်တူတူဘာသာပြန်တော့ပြေးဝင်ခြင်းပဲအဲဘယ်လိုပြေးဝင်နေတယ်ဆိုတော့သူကဥပမာလေးနဲ့ပြောထားတယ်မိကြောင်မကန်စသည်ပွန့်တော်ရေအလင်းကို မကြောက်မရွံ့နောက်မစွန့်ပဲကုခတ်ဝင်သောယောက်ျားကဲ့သို့ယုံကြည်ထိုက်သောတတရားဝတ္ထုတို့၌မိမိလည်းပြည့်ဝင်ခြင်းမိမိလည်းပြည့်ဝင်ခြင်းတက်ဝင်ခြင်းမိမိသရတရားနှင့်စေတခဏတစ်ခုအတွင်းဝယ်အတူရှင်တွဲဖြစ်ကြသည့်သဟဇတ်တရားတို့ကိုလည်းတတရားဝတ္ထုတို့မစုံမနေဒါစုပ်စုပ်သက်ဝင်စေခြင်းဒါလုပ်ငန်းကိစ္စအဲ့တော့သူကိုယ်တိုင်ကလည်းဒီတတရားဝတ္ထုတွေအပေါ်မှာမစုံမနေနဲ့တခါတည်းပြည့်ဝင်သွားတယ်ဒါတရားကဲ့လုပ်ငန်း ထို့တူပဲသူနဲ့ရှင်မောရှင်မဲ့စေတကနာတစ်ခုအတွင်းမှာရှင်တွဲပြီးတော့ဖြစ်သွားတဲ့နန္တရားတွေကိုလည်းပဲဒါဟဇအတူတကွဖြစ်ပေါ်တဲ့နန္တရားတွေကိုလည်းထိုတတ္တရာဝတ္ထုမှာမစုံမနစ်နဲ့စုပ်တုပ်သက်ဝင်စီခြင်းဆိုတဲ့လုပ်ငန်းကိစ္စကိုသူကလုပ်တယ်။အဲ့တော့တရားအားကောင်းလာပြီဆိုရင်နောက်မစုံတော့ဘူး။နောက်မတွန်းတော့ဘူး။တိုးတော့တတ္တဒီမောက်ကတော့ဖြစ်ဖို့လိုတယ်။မိစ္ဆာဒီမောက်ကဖြစ်ပြီးတော့လောလမမအပေါ်မှာယုံကြည်ပြီးတော့ဆုံးဖြတ်ချက်ချမိရင်တော့လေဒါမိစ္ဆာဒီမောက်ကခေါ်တာပေါ့ နောက်တစ်ခုကဘာလဲဆိုတော့သူကပြစ္စုပ္ပတ္ထအာဂါလုတိယပြစ္စုပ္ပတ္ထာနံအတိမုတ်တိပြစ္စုပ္ပတ္ထာနာဝါတဲ့ဟောအဲ့တော့နံပါတ်1ကအဂါလုတိယပြစ္စုပ္ပတ္ထာနံတရားတရားကိုစဉ်းစားတယ်ယောဂီသူတော်ကောင်းတယောက်ကတရားဒီဘလို့သဘောရှိတယ်လေတရားဒီဘလို့သဘောရှိတယ်လို့စဉ်းစားတယ်သူတော်ကောင်းတယောက်တန်တန်မှာညံထဲမှာရှိရှိပေါ်လာတယ် တရိယဝတ္ထု၌တံမြုပ်တရားတို့ဤမနောက်ကျသည်အဖြစ်ဟုသောသဘောတရားဆိုလိုရင်းကတရိယဝတ္ထုတရားတရားဤတရားပေါ့အဲတရိယဝတ္ထုအပေါ်မှာ နောက်ကျခြင်းမရှိဘူးဟုတ်မှာဟုတ်ပါမလားအမှန်မှမှန်မှမလားဗျာစီဗျာမန်တရားစီတရားမန်တန်ခါစီတန်ခါမန်လို့ဟုတ်ဟုတ်ပါမလားလို့တန်တရားမဝင်တော့ဘူးဘာမှနောက်ကျခြင်းတခါလေဆုံးဖြတ်ချက်ပိုင်ပိုင်ချနိုင်တဲ့သဘောတရားပဲ နောက်တနည်းအားဖြင့်ခုနဒီမုတ်တိပိစုပဋ္ဌာနာဝါမယုံကြည်ခြင်းအတ္တတိယယုံမမယွင်၍နှလုံးသွင်းခြင်းမိစ္ဆာဒီမုတ်တိစန့်ကျင်ပဲဖြစ်၍တတ္တယဝိတု၌ဒီလျက်ဆုံးဖြတ်တတ်သောသဘောတရားအဲ့ဒီမှာဆုံးဖြတ်ချက်ချနိုင်တာပဲအာအဒီမုတ်တိဆိုတာတတ္တာဒီမောက္ခပဲအဆုံးဖြတ်ချက်ချနိုင်တယ်တတ္တယဝိတုတွေမှာဒါကတော့ဒီဟာကတော့ဓမ္မသမုဒ္ဒဘုရားရှင်မင်းအဒါကတော့ဓမ္မသမုဒ္ဒဘုရားရှင်သုံးသင်ပြတာအစိုးဆုံးမှထားတယ်ဒါ တရားဒေသနာတော်တွေပဲဘုရားရှင်ရဲ့အဆုံးအမသာသနာတော်ပဲဒါကတော့ဘုရားရှင်ရဲ့သားတော်တန်ဃာတော်ရန်တော်တွေပဲစသည်အပြင်ဒီလိုတတ္တရာဝတ္ထုတွေအပေါ်မှာဆုံးဖြတ်ချက်ချနိုင်နေအဒီမုတ်တိပြည့်စုံပါတာအဲ့လိုညံထဲမှာယောဂီသူတော်ကောင်းတယောက်ကညံထဲမှာထင်ရှားလာအော်နောက်တကသူကနီးစွာသောအကြောင်းနီးစွာသောအကြောင်းကခုနယုံကြည်ထိုက်တဲ့တတ္တရာဝတ္ထုပေါ့ယုံကြည်ထိုက်တဲ့တတ္တရာဝတ္ထုတို့ပေါ်မှာယုံကြည်ခြင်းသဘော ယုံကြည်ထိုက်တဲ့တတ္တရာဝတ္ထုအဲ့တတ္တရာဝတ္ထုပေါ်မှာမိမိတို့ကဒါယုံကြည်တယ်နောက်တစ်ခုကတော့အဲ့တတ္တရာဝတ္ထုကဒါကြောင့်မလို့နီးစွာသောအကြောင်းပဲတတ္တာဖြစ်ဖို့ရနီးစွာသောအကြောင်းနောက်တစ်ခုကတော့ဗာလဲဆိုတော့တတမတဝနာတိသောတာပတ္တိယင်္ဂပဋ္ဌာနာဝါ။အော်နောက်တစ်ခုဒီတရားကနီးထွားသောအကြောင်းကသောတာပတ္တိရဲ့ သောတပတိမဲ့ရာကြောင့်အင်္ဂါ၄ပါးသည်လေတဲ့အဲ့ဒါဒီတရားဖြစ်ဖို့ရန်ဤစွာသောအကြောင်းပဲအဲ့တော့တရမတဝနာဆိုတရမတဝနာတပုရိတတန်သေးဝယောနိတော်မနတိကာရဓမ္မနုဓမ္မပရိပတ်တိဆိုတဲ့ဒီ၄မျိုးပေါ့သောတပတိမဲ့ရဖို့ရန်အကြောင်း၄မျိုးအဲ့၄မျိုးဒီလည်းပဲတဲ့အဲ့ဒါတတ်တာကနီးစွာသောအကြောင်းပဲ နောက်တရားကိုထပ်ပြီးဖုန်းတဲ့အခါကျဟတ္တဝိဒ္ဓဗီဇာနိဝိယတတ္ထပါဟတ္တဒရတိဘာနဲ့တူတယ်လို့မှတ်ရမလဲဆိုရင်လက်နဲ့လည်းတူတယ်ဝိဒ္ဓဆိုတဲ့ယရနာတွေနဲ့လည်းတူတယ်အတုံးအဆောင်ယရနာတွေနဲ့လည်းတူတယ်နောက်တစ်ခါဗီဇာနောက်တစ်ခါမျိုးစေ့နဲ့လည်းတူတယ်လို့တရားတရားကိုမှတ်ရမယ်တဲ့အဲ့ဒါတရားကလက္ခဏာလက်တာပြစ္စုပတ္တံပဋ္ဌံပဲအဲ့တော့ဒီနေရာမှာဦးဇင်းတို့တရားနဲ့ပတ်သက်လို့ ပြီးမှရှုပုံလေးပေါ့ဒီလက္ခဏာတတပြစ္စုပ္ပတ္တပဋ္ဌာန်ရှုပုံလေးကိုပြန်ပြောမယ်ဒီနေရာမှာလောလောဆယ်ဦးဇင်းတို့တရားနဲ့ပတ်သက်လို့ပေါ့ခုနတတ္တရာဝတ္ထုလို့ခေါ်တဲ့ဒီတရားရှင်မျိုးပေါ့အလုံးစုံတရားအလုံးစုံကိုအကုန်သိမြင်တော်မူသောတပ်ပညုမြတ်စွာဘုရားတပ်ပညုဓမ္မတန်ဗုဒ္ဓမြတ်စွာဘုရားဆိုတာဒါတကယ်ရှိတယ်အဲ့တတ္တရာဝတ္ထုဘုရားပေါ့တရားလုံးစုံကိုအကုန်သိတဲ့ဘုရားနောက်တစ်ခါကျတော့တရား အဲ့တပ္ပညုတဓမ္မတမုဒ္ဒဘုရားရှင်ဟောပေါ်ညွန်ပြထားတဲ့ကျင့်စဉ်တည်ဟူသောနိဗ္ဗာန်ကိုရောက်ကြောင်းကျင့်တင်တည်ဟူသောတရားဒေသနာတော်နောက်တစ်ခါတို့မကင်ဒီဘုရားဟောတဲ့အဆုံးအမတွေကိုတကယ်ကြင်ညာကြိုးကိုအားထုတ်ပြီးတော့တဏှာကိုဆင်းရဲဒုက္ခမှာလွတ်မြောက်ပြီးတော့အရိယာတန်ဃာတို့နဲ့တကဝအဲကြိုးစားအားထုတ်စေဒါတမ္မုဒိတန်ဃာတော်တွေအပေါ်မှာလည်းဒါယုံကြည်ခြင်းဒါလည်းတတ္တရာဝတ္ထုပဲအဲတော့အဲ့လိုတတ္တရာကိုနောက်တစ်ခါသီလသမารိပညာဆိုတဲ့သိက္ခာ၃ရပ်ဆိုတဲ့တတ္တရာဝတ္ထု နောက်တန္တရာရဲ့ရှည်ဆုံးတန္တရာရဲ့နောက်ဆုံးတန္တရာရဲ့ရှည်ဆုံးနောက်ဆုံးနောက်တစ်ခါပရိသသမုပ္ပတ်ဒီဟုသောပေါ့ဒီအရာဌာနရှင်မျိုးဒီတာတရားတရားဤတရားပဲအဲတရားတရားဤတရားရှင်မျိုးပေါ်မှာပေါ့ဒါမိမိကယုံမှတန်တရားမရှိဘူးတနည်းအားဖြင့်ဆုံးဖြတ်ချက်ချနိုင်တယ်အဲတရားတရားဖြစ်ဖို့ရည်ဆိုတော့အကြောင်းနဲ့မှာပါတယ်အဲဒီနေရာမှာဦးဇင်းတို့ဗာလေးပြောချင်တော့ဆိုတော့ တရားတရားဒီအင်မတန်မှာတော့ဦးဇင်းတို့တို့တကကြီးတွေတကမာကြီးတွေအတွက်အရေးပါတယ်စောစောကပြောလို့ပေါ့တရားဒီလက်နဲ့နဲ့တူလက်နဲ့နဲ့တူတဲ့အခါကျတော့လက်ရှိထားရင်မိမိကမိမိလိုချင်တဲ့အရာဝတ္ထုတွေကိုဒါကောက်ယူနိုင်တာပေါ့အကယ်၍မိမိတို့ကတကလည်းသိပြီးတော့တန်မိုးကြီးတဲ့ရတနာတွေရှိနေတဲ့ဟာတဲ့တောင်ကြီးတောင်ပေါ်ရောက်သွားတယ်ပဲဆိုကြအောင်ဆိုရတနာတွေတော့မြင်နေရတယ်ကို့မှာလက်မရှိလက်မရှိရင်တကကြီးတုံးမကြီးကောက်ယူလို့ရပါမယ် ကောက်ယူလို့မရနိုင်ပါဘူးဗျာကောက်ယူလို့မရဘူးမိမိယူပြီးတော့သုံးဆောင်လို့မရဘူးဘလို့ပဲတန်မိုးကြီးတဲ့ပစ္စည်းတွေရှိနေပါစေကို့မှာမိမှာလက်မပါရင်ယူလို့မရဘူးထို့တူပဲတရားတရားမပါရင် တရားတရားမရှိရင်သူတော်ကောင်းတရားတွေနဲ့မိမိကသူတော်ကောင်းတွေနဲ့ဘလို့ပဲစုံစည်းခွင့်ရရဘုရားရှင်သာသနာတော်နဲ့စုံစည်းခွင့်ရသူတော်ကောင်းတွေနဲ့စုံစည်းခွင့်ရဆရာကောင်းသမားကောင်းတွေနဲ့စုံစည်းခွင့်ရသူတော်ကောင်းတရားတွေနာကြားခွင့်ဘလို့ပင်ရပါစေတဲ့ထိုတရားတွေကိုမိမိတကယ်တမ်း ကလက်ခံကျင့်သုံးနိုင်တဲ့စွမ်းရည်မိမိမှာမရှိတော့ဘူးအဲ့တော့အလောကုတ္တရာယတနာတွေကိုမိမိမသုံးဆောင်နိုင်ဘူးအရမယူနိုင်ဘူးဘာကြောင့်လို့မေးရင်အဲ့ဒါတရာတိဟူသောလက်မရှိလို့ပဲတဲ့ဘာမရှိလို့လဲတော့တရာတိဟူသောလက်မရှိလို့ပါဗျာနာတိဟူသောလက်မရှိလို့ပဲအဲ့တော့ဦးဇင်းတို့ဒီမှာဒါလေးနဲ့ဆက်ဆက်ပြီးတော့ပေါ့ဦးဇင်းတို့ဟောလာတာဝိပဿနာလုပ်ပြီးတရားအနေနဲ့ကျင့်တင်တစ်ခုပေါ့အဲ့ဒါဥတည်ပြီးတော့ဟောလာဟောလာတော့ဒီညမှာ ဦးဇင်းတတိယဓာလေးတစ်ခုတမထည့်ပြောခြင်းတခါကြီးဒီတဲ့မကြီးဒီဂါထာလေးတစ်ပုဒ်ပေါ့လေဒီဂါထာလေးတစ်ပုဒ်နဲ့ပဲဦးဇင်းတို့စလိုက်ကြရအောင်ဧကယနံဇာတိခေန္တာတတိမကံပဇာနာတိဟိတာနုကံပိဧတေနာမကေနာတရိန်သူပုပ်ပေရေဇာတရန္တိတရိတန္တိဩကံဇာတိကယန္တဓာတိဇာတိယဆုံးအပိုင်းခြားကိုသိတော်မူမြင်တော်မူကြကုန်သော တဒါနံလူနာမြမတတဝါတို့ဤဟိတနုကံပီကောင်းကျိုးစီပါကို အစဉ်မပြတ်ဆောင်ရောက်တော်မူတတ်သောတပ်ပင်ညုဘုရားရှင်ကိုတော်မြတ်ကြီးသည်ဧကယနံတကြောင်ဒီသာလျင်ဖြစ်သောမက္ကန်တတိပဒံ၄ပါးအကျင့်တရားကိုပါဇာနာတိကွယ်ကွယ်ပြပြသိတော်မူခဲ့လေ၏ဘုဝေပိဘဂဝါအတိတ်ဝေစွာရှိကဗကဗကပွင့်တော်မူကြကုန်သောဘုရားမြတ်အစူစူတို့သည်လည်းပဲ ဧဒနာမဂ္ဂနာတကြောင့်တိတာလျင်ဖြစ်သောတတိပဒံ၄ပါးအကျင့်တရားဖြစ်တာလျင်ဩကံဩကအလေးပြတန္တရာပင်လေကြီးကိုတရိန်သူကုမြတ်တော်မူခဲ့ကြလေကုန်၏ရေသဘဂဝါဤဗဒ္ဒကဘာမှာပွင့်တော်မူကြသည့်ဖရာမြတ်လေးသူတို့သည်လည်းပဲဧဒနာမဂ္ဂနာထိုတကြောင့်တိတာလျင်ဖြစ်သောတတိပဒံ၄ပါးအကျင့်တရားဖြစ်တာလျင် ဩကံဩကလေးပြတန္တရာပင်လေကိုတရံတီကောင်းစွာမသွေကုကတော်မူကြလေကုန်၏ရေဇနာကတိရင်အနာဂတ်မှာပွင့်တော်မူကြမဲ့ဖရာမြတ်အစုစုတို့သည်လည်းပဲအေဒနာမဂ္ဂနာထိုတကြောင်တိသာလျင်ဖြစ်သောတတိပဒံလေးပါအကျင့်တရားပြင်သာလျင်ဩကံဩကလေးပြတန္တရာပင်လေကြီးကို တရိတန်ဒီကောင်းစွာမသွေကူးမြောက်တော်မူကြပေကုန်လေတတိသာဓုသာဓုသာဓုပါဖျားဖျားအဲ့တော့ဒကာကြီးတွေဒကာမကြီးတွေဒီဂါထာလေးကဘုရားရှင်ဘယ်မှာဟောခဲ့တာတော့ဆိုတော့တန်ယုတ်တာနိကေမဟာဝက်က ပါဠိမှာမက္ကတုတ်တံဆိုပြီးတုတ်တံတစ်ခုအနေနဲ့ဟောခဲ့အဲ့တော့ဒီတုတ်တံကိုဘုရားရှင်ဟောတဲ့အခါမှာဘုရားရှင်ဒီတာဝတိပြေမှာသတင်းသုံးနေခိုက်ပေါ့တာဝတိပြေမှာသတင်းသုံးနေကဒီတုတ်တံလေးကိုစပြီးတော့ဘုရားရှင်ကဟောခဲ့ဘယ်လိုဟောလဲဆိုတဲ့အခါကျတော့တရာကောဘဂဝါဘိက္ခုအာမန္တေတိဧကမိဒံဘိက္ခဝေတမယဥဒုဝေလာယံ ဝိဟာရမိနိဇာနေရဏသာယတိရေအဇဘာလနိယောရိပထမပိတံဗုဒ္ဓောဒါလေးနဲ့စပြီးဟောတယ်ထိုကမှာဘုရားရှင်သည်တဲ့ယဟန်တော်တွေကိုအာဘိက္ခုယဟန်တို့ဆိုပြီးဒီလိုခေါ်လိုက်တယ်ခေါ်ပြီးတဲ့အခါကျဘုရားရှင်ကတရားကိုစပြီးတော့ကြည်လိုက်တယ်ဘေကဝေจิตာယံတို့ဧကံသမယံအခါတပ၌ဟံငါဘုရားသည် နေရင်သာယနေရင်သာမြည်ရှိသော နေသာမြည်ဒီရေကန္နာ၌အဇပါလာဏိရောတိအဇပါလာညောင်မင်းရင်၌ပရမမေတ္တမုဒ္ဒောရှိဥသောဖရယာဖြစ်ရာအခါ၌ဝိရမိရိယပတ္တအမြတ်တပြောခြင်းတရင်သုံးဇန်နေတော်မူလေ၏တဲ့ဘုရားရှင်ကအဲ့ဒါတာဝတိပြေမှာနေရင်းနဲ့ဒီတုတ်တံကိုပြန်ဟောတော့ခြေသားရန်တို့တဲ့ငါဘုရားရှင်သည်ပထမမိတ္တံဗုဒ္ဓဘုရားဖြစ်ပြီးတော့ ဘုရားပြစ်ပြီးတဲ့အခါပေါ့ဘုရားပြစ်ပြီးတဲ့အခါဥရဝေရတော်ရဲ့အနီးမှာရှိတဲ့နေလင်းသရာအမိရှိတဲ့မြေကမ်းနဘေးကအဇမာလာညောင်ပင်အဇမာလာညောင်မင်းမှာ တရင်သုံးနေခါတရင်သုံးနေခဲ့တယ်တဲ့အဲ့လိုတရင်သုံးနေတဲ့အခါမှာတတ္တမကျမ်းဘိကဝေရောကတ္တပရိတန်လိနတ္တဧဇတတောပရိဝုတကော အပါကင်ရောင်ပြီးတော့သတင်းသုံးတွေကငါဘုရားရှင်တန်တန်မှာအတွေးတခုပေါ်လာတယ်တဲ့ဘလူတန်တန်မှာအတွေးတခုပေါ်လာမြတ်စွာဘုရားရှင်တော်မြတ်ပါဗျာမြတ်စွာဘုရားရှင်တော်မြတ်မှာအတွေးလေးတခုပေါ်လာတယ်ဘယ်မှာသတင်းသုံးနေတာတုံးဆိုတော့အဲ့ဒါနေရင်တရာမြစ်ကမ်းဘေးကမ်းခြေကမ်းတစ်ဖက်မှာရှိတဲ့ကမ်းခြေမှာရှိတဲ့ အဇဘာလညောင်မင်းရင်မှာတရင်သုံးနေကိုင်အဇဘာလညောင်မင်းရင်မှာတရင်သုံးနေကိုင်ဘယ်မှာတရင်သုံးနေကိုင်အဇဘာလညောင်မင်းရင်မှာတရင်သုံးနေခိုင်ပါဗျာအဲ့တော့ဒကာကြီးဒကာမကြီးဒီအဇဘာလညောင်မင်းရင်မှာတရင်သုံးနေကိုင်ဆိုတာလေးကိုကြားလိုက်တာနဲ့တကုဒကာကြီးတွေဓမ္မကြီးတွေဒါတတ္တဌာနဆိုတာပြီးပြီးတော့ဈေးထဲမှာရောက်မသွားဘူးလားရောက်သွားပါတယ်ဗျာဘုရားရှင်ဘုရားရှင်ဒီဘုရားဖြစ်ပြီးတဲ့နောက်ဗောဓိပင်နဲ့ အဲ့ဒီဗုဒ္ဓဂယာဝင်းကျင်မှာပေါ့ဘုရားရှင်သည်ဒါ49ရက်သတင်းသုံးတော်မူခဲ့အဲတနေရာတနေရာမှာ9ရက်9ရက်နဲ့သတင်းသုံးတဲ့ဘောဓိပင်မှာဘုရားပြပြီးတော့ဒါကလည်းထဲဝယ်ဖွက်ပြီးပြီးတော့9ရက်ဟောပြီးတဲ့အခါကျတော့အာနိမိတ်တလို့ခေါ်တဲ့အဲ့ဒီယရနာကရပလင်ကြီးကိုမမိတ်မတုံနဲ့ကြည်ပြီးတော့နေတာက9ရက်ပြီးတဲ့အခါဈဉ္ဉံလျှောက်ပြီးနေတာက9ရက်အပြီးတဲ့အခါကျတော့ဒါကယရနာကရ စံအိမ်မှာ9ရက်တာတခါတည်းတမာဘတ်တွေဝင်စားပြီးနေလိုက်တာ9 4လီ28ပေါ့စရုပ်ထမြောက်တတ္တာဟာပြည့်သွားတဲ့အခါ9 4လီ28ပြီးတဲ့အခါကျတော့ပြင်စမမြောက်တတ္တာဟာပေါ့ပြင်စမမြောက်တတ္တာမှာ29ရက်နေ့ကနေပြီးဟိုဘက်35ရက်နေ့တိုင်အောင်ပေါ့အဲ့ဒီပြင်စမမြောက်တတ္တာဟာမှာဘုရားရှင်ဒီအခုပြောတဲ့အဇဘာလစိတ်ကြောင်းအဇဆိုတာပေါ့စိတ်ဒီဘာလဆိုတာကြောင်းတာစိတ်ကြောင်းညောင်မင်း အဲဒီစိတ်ကြောင်းသားတွေတခါတည်းနားနေတဲ့ညောင်မင်းကြီးတပင်ရှိတာပေါ့အမြဲတမ်းကြီးကျယ်ပြီးအရေးအာဝါသာကောင်းတယ်အဲဒီညောင်မင်းအောက်မှာဘုရားရှင်သတင်းသုံးနေတာပဲခုနှစ်ရက်ကြာတယ်အဲလိုအဲဇဘာလညောင်မင်းအောက်မှာဘုရားရှင်သတင်းသုံးနေ gain တဲ့ဘုရားရှင်ကပြန်ဟောတာအဲ့ဘုရားသတင်းသုံးနေတဲ့ဘုရားရှင်မှာအတွေးလေးတစ်ခုပေါ်ခဲ့တယ်ဘာပေါ်ခဲ့တော့ဘုရားရှင်တော်မြတ်မှာအတွေးလေးတစ်ခုပေါ်ခဲ့ပါတယ်ဘုရားအတွေးတစ်ခုပေါ်ခဲ့တယ်ဘလို့တွေးတုံဆိုတော့ ဘာတွေးလဲဆိုတဲ့အခါကျတော့ဧကဧကယနောအယံဘိကဝေမကောဒါဒနံဝိတုဒ္ဓိယတောကပရိဒေဝနံတမရိကမယဒုက္ခဒေါမနတနံအတ္တင်ကမယညာယတာတိကမယနိဗ္ဗာနတတိတိကရိယာယယတိတံဇတ္တာရောတတိပဋ္ဌာနာဒါတခါကြီးဒီကမကြီးနာဖို့ပြီးသားစကားပဲ။ဘာပြောတာတုံးဆိုတော့ဧကယနောအယံမကော ယရိရန်ဇတ်တာတော့တတိပဋ္ဌာနာဤတတိပဋ္ဌာန်၄ပါးဆိုတဲ့ဒီတကြောင်းသီးသောလမ်းသည်တဲ့တတ္တနံဝိတုဒ္ဓိယတတ္တဝါတွေစင်ကြယ်ဖို့ယံတတ္တဝါတွေဘာဖြစ်ဖို့ယံတတ္တဝါတွေစင်ကြယ်ဖို့ယံပါဗျာတတ္တဝါတွေစင်ကြယ်ဖို့ယံတောကပရိဒေဝနံတမတိကမာယာစိုးရင်ချင်းငိုကြွေးခြင်းတွေကိုကြော်လွှားလွန်မြောက်ဖို့ယံဘာဖြစ်ဖို့ယံငိုကြွေးခြင်းတွေလွန်မြောက်ဖို့ယံပါဗျာ ဟုတ်တယ်စိုးရင်ခြင်းတွေငိုကြွေးခြင်းတွေကိုကြော်လွှတ်လွန်မြောက်ဖို့ရန်နောက်တစ်ချက်ဒုက္ခဒေါမနတာနံအထင်ကမယကိုစင်းရဲခြင်းစိတ်စင်းရဲခြင်းတို့ခြုံငိမ့်ခြင်းဟာကိုစင်းရဲမှုစိတ်စင်းရဲမှုတွေခြုံငိမ့်သွားအောင်ညာယတာအဓိကမယဉာဏ်ပညာရရှိဖို့ယံဘာရရှိဖို့ယံဉာဏ်ပညာတွေရရှိဖို့ယံပါဖေဟာနိဗ္ဗာန်တာတိတိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ယံဘာကိုမျက်မှောက်ပြုနိုင် နိဗ္ဗာန်ကိုမျက်မှောက်ပြုရန်ပါဗျာအဲ့လိုနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရန်ဒီတတိပဋ္ဌာန်၄ပါးသည်တကြောင်းတည်းသောလမ်းပေတဲ့တတိပဋ္ဌာန်၄ပါးသည်ဘာလဲတော့တတိပဋ္ဌာန်၄ပါးသည်တကြောင်းတည်းသောလမ်းပါဗျာအဲ့တော့ဒကာကြီးတွေဒကာမကြီးစဉ်းစားကြည့်တတ္တဝါတွေညင်နွမ်းနေတဲ့ညင်နွမ်းနေတဲ့တတ္တဝါတွေစင်ကြဲဖို့ရန်ဒကာလည်းစိုးရင်ချင်းပူဆွေးချင်းငိုကြွေးချင်းတို့ရောက်နေရင်အဲ့စိုးရင်ချင်းပူဆွေးချင်းငိုကြွေးချင်းတွေကိုကြော်လွှားလွန်မြောက်ဖို့ရန် ကိုယ်စင်ရခြင်းစိတ်စင်ရခြင်းတွေကိုခြုံငိမ့်သွားစေဖို့ယံဉာဏ်ပညာတွေရရှိဖို့ယံမဉဏ်ဘုံဉာဏ်တိဟုသောဉာဏ်ပညာတွေရရှိဖို့ယံနိဗ္ဗာန်ကို မျက်မှောက်ပြုနိုင်ဖို့ယံဒီတတိပဒံ၄ပါးသည်တကြောင်းလိသောလမ်းမေတဲ့တတိပဒံ၄ပါးသည်တတိပဒံ၄ပါးသည်တကြောင်းလိသောလမ်းမေတကြောင်းလိသောလမ်းမေဒါဘသူကတွေးနေတာတော့တို့တကကြီးတွေတကမကြီးတွေရှင်တော်မြတ်ဖရာပါဗျာ ကျွန်တော်မြတ်ဘုရားကတွေးနေတာဘယ်မှာသတင်းသုံးလုံးဆိုတဲ့အခါကျတော့အဇပါလညောင်မင်းအောင်မှာစိတ်ကြောင်းညောင်မင်းအောင်မှာသတင်းသုံးနေတဲ့ဘုရားရှင်ဓမ္မောက်မှာအဲ့အတွေးလေးရောက်လာအဲ့လိုအတွေးနေတဲ့အချိန်နောက်ပြီးတော့ဆက်ပြောတယ်အဲ့တတိပဋ္ဌာန်၄ပါးဆိုတာဂတမေဇတ်ဒါတော့အဘယ်၄ပါးတို့နီးအဲ့တတိပဋ္ဌာန်၄ပါးဆိုတာဘာလဲတဲ့ကာယေဝဘိက္ခုကာယ ानु ပတ္တိဝိရတေယအာတာပိတံဘာဇနောတတိမဝုနိယလောကေပိဇာဒောမနတံ လွယ်လွယ်ပြောတော့တခါကြီးဒီကာယ ानु ပဒနာပေါ့ကာယ ानु ပဒနာတတိပဋ္ဌာန်နောက်တခါဝေဒနာတုဝါဘိက္ခုဝေဒနာနုဒီဝေရတိအာတာပိသမ္မတနောတတိမဟုနိယလောကေပိဿာဒေါမနတံဟောဝေဒနာနုပဒနာနောက်တခါစေတေဝဘိက္ခုစိတ်ဓာနုပတိဝိရတေယအာတာပိသမ္မတနောတတိမဟုနိယလောကေပိဿာဒေါမနတံစိတ်ဓာနုပဒနာတဲ့ဗါလဲတော့စိတ်ဝိပဒနာပါဗျာ စိတ်ဓာနုပတနာနောက်တကဓမ္မေသူဝဘိက္ခုဓမ္မနုပတိဝိယတေယအာတာပိသမ္မသနောတတိမဝိနယလောကေအပိဇာဒေါမနတံဟောဓမ္မနုပတနာနောက်ပြီးတဲ့အခါကျမှဧကယနောယံမက်ကောတတ္တနံဝိတုဒ္ဓိယတောကပိတေဝနံသမရိကမယဒုက္ခဒေါမနတနံအတ္တင်္ဂမယအညာတအတိကမယနိဗ္ဗာနတတိတိကိရိယာယတိတံဇတ္တာရောတတိပဋ္ဌာနာ တတဝါတို့ကိုစင်ကြယ်ဖို့ယံတောကစိုးရင်ချင်းငိုကြွေးခြင်းတို့ကိုကြော်လလွန်မြောက်ဖို့ယံကိုစင်ရခြင်းစိတ်စင်ရခြင်းတို့ကိုခြုံငိမ့်ဖို့ယံဉာဏ်ပညာရရှိဖို့ယံနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ယံဒီလေးပါသောတတိပဒံတို့သည် တကြောင်ဒီတော်လမ်းပါတကြောင်ဒီတော်လမ်းပဲတဲ့ဟောတတိပဒံလေးပါဟာတကြောင်ဒီတော်လမ်းပဲတဲ့ဒီလိုမျိုးဘုရားရှင်ကကာနုပဒနာတတိပဒံဝေဒနာနုပဒနာတတိပဒံစိတ်ဓာနုပဒနာတတိပဒံ ဓမ္မာနုပဒနာတတိပဒံလို့ခေါ်တယ်ဒီတတိပဒံ၄ပါးဒီတတ္တဝါတွေစင်ကြယ်ဖို့ယံတကြောင်ဒီတော်လမ်းပဲဆိုရင်ချင်းပူဆွေးခြင်းတွေကြော်လွှတ်လွန်မြောက်ဖို့ယံတကြောင်ဒီတော်လမ်းပဲကိုယ်စင်ရခြင်းစိတ်စင်ရခြင်းတွေခြုံငိမ့်သွားဖို့ယံတကြောင်ဒီတော်လမ်းပဲဉာဏ်ပညာရရှိဖို့ယံတကြောင်ဒီတော်လမ်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ယံတကြောင်ဒီတော်လမ်းပဲလို့ဘုရားရှင်ဒီအဲ့ဒီ ပစ္စမမြောက်တတ်တာဟာအဇမလညောင်မင်းရင်မှာတရင်သုံးကအဲ့လိုစိတ်ထဲမှာအကြံဖြစ်ပေါ်နေအဲ့လိုဘုရားရှင်စိတ်ထဲမှာအကြံဖြစ်ပေါ်နေကဘာဖြစ်တော့ဆိုတဲ့အခါကျတော့အထာဂောဘိကဝေမြမတံပတိမမစေတတော်စေတပတိစေတော်ပတိဝိတကမညာယဒေယတာဘိနာမဘလဝံဗုဒိတောသမိတိတံဝါဘာဟံပတာရိယပတာရိတံဝါဘာဟံသမိစေယဧဝမေဝမြမလောကေ အန္တရရဟိတောမမဗုဒ္ဓတောပါတုရဟောတိတဲ့အဲ့လိုဘုရားရှင်တွေးနေတဲ့အခါအထာကောဒုအချင်းခါနာဒုအချင်းခါဆိုရိုက်ဘုရားရှင်ဩတတ္တဝါတွေစင်ကြယ်ဖို့ရန်တတိပဒံ၄ပါးဒီတကြောင်ဒိဋ္ဌောလမ်းပါပဲစသည်ဖြင့်ဒီလိုဘုရားရှင်စင်ញင်ပြီးတော့တွေးတော့နေတဲ့အတွေးလေးဖြစ်နေတဲ့အချိန်မှာအဲ့ဒီတဟံပတိမြမာကြီးကဘုရားရှင်ရဲ့အကြံစီကိုလှမ်းပြီးတော့သူ့ရဲ့စိတ်နဲ့လှမ်းမှတ်မြော်ပြီးတော့သိသိတဲ့အခါကျတော့ဘာဖြစ်တုံးဆိုတော့ တရားထားပြီးနာမှာဗလာဝါပူရီတော်တဲ့ဥမာနဲ့ပြောပါဆိုရင်အားရှိတဲ့ယောက်ျားတယောက်ဟာကိုယ်နေတဲ့လက်ကိုဆန့်လိုက်သလိုပဲနောက်တကပဒပဒဒိဋ္ဌံဟာဘာဟံသမိတ်ဇေယဆန့်နေတဲ့လက်ကိုကိုယ်လိုက်သလိုပဲတဲ့အဲ့တော့တကကြီးတကမကြီးတွေကိုယ်အားရှိတဲ့ယောက်ျားတယောက်ကိုယ်နေတဲ့လက်ကိုဆန့်နေဆန့်နေတဲ့လက်ကိုကိုယ်တယ်ဆိုတာဒီတိတ်မမြန်ဘူးလားမြန်ပါတယ်ခင်ဗျာ နင်းနေအားရှိတဲ့ယောက်ျားတယောက်ကလက်ကိုးနေတယ်အားမရှိလို့အိယာနဲ့ဘုံဘုံကြနေတယ်ဘုံဘုံလဲနေတဲ့လူတယောက်နေနေတော့လက်ကိုကိုးထားတဲ့လက်ကလေးဆန့်မှုဆိုတာတခါကြီးတွေတခါမကြီးတခါတဲ့ညင်ညင်သားသားနဲ့ဖြည်းဖြည်းလေးနေရတယ်အားရှိတဲ့ယောက်ျားတယောက်ကကိုးထားတဲ့လက်ဆန့်မယ်ဆိုတခါကြီးတွေတခါမကြီးဘာခက်တော့မခက်ခဲပါဘူးခင်ဗျာဘာမှမခက်ခဲသူလင်းလင်းမြန်မြန်နဲ့တခါလေမြန်မြန်ဆန်ဆန်ကြီးဆန့်လိုက်တာပဲတို့တူပဲဆန့်ထားရဲ့လက်ကိုပြန်ကွေ့မယ်မြန်မြန်ဆန်ဆန်ကွေ့လိုက်တာပဲအဲ့လိုပဲတဲ့အဲ့တန်ပတိဗြဟ္မာကြီးဟာဗြဟ္မာလောကေအန္တရရဟိတောဗြဟ္မာပြီမကွယ်ပြောက်ပြီးတော့ မမဗုဒ္ဓတော်ဘာတို့ရဟောဒီငါဘုရားရှင်ကြီးရှေ့မောက်မှာအထင်ရှားရောက်ရှိ၍လာတယ်ဟောတခါလေမြမကြီးကအဲ့ဒီဘုရားရှင်ရဲ့အကြံဒီကိုသူကလန့်တီးပြီးတော့တကားတဲ့အဲ့ဒီအားရှိတဲ့ယောက်ျားတယောက်ကိုွေးတော်လက်ကိုဆန့်လိုက်တယ်လို့ဆန့်တော်လက်ကိုကိုွေးလိုက်တယ်လို့မြမပြေကပြက်ကွယ်ပြီးတော့ဘုရားရှင်ထံမောက်ကိုရောက်ရှိလာတယ်တဲ့ဘသူရောက်ရှိလာတာတော့မြမကြီးရောက်ရှိလာပါတယ်ခင်ဗျာတဟံပတိမြမကြီးတဟံပတိမြမကြီးတဟံပတိမြမကြီးဘုရားရှင်ထံမောက်ကိုရောက်ရှိလာတယ် အဲ့လိုတမ္ပတိမြမကြီးဘုရားရှင်ထံကို ရောက်ရှိလာပြီးတဲ့အခါဘာလုပ်တော့အထာဂောဘိကဝေမြမတမ္ပတိဧကန္တဥဒ္ဒသင်္ကံဂရိတဝါယေနာတေနိဇလိံပနာပိတဝါမန်ဧတတဟောဇာတဲ့အဲ့ဒီအခါမှာရောက်ရှိလာတဲ့တမ္ပတိမြမကြီးကတကားတဲ့ပခုံးတစ်ဖက်လက်ဝဲဘက်၌သူကဝိယုံတော်ကိုတင်းတင်းပြီးတဲ့အခါကျတော့ဘာလို့တုံးဘုရားရှင်ရှိတဲ့နေရာကိုလက်ဥကလေးချီးပြီးတော့ဘုရားရှင်ကိုလျှောက်ထားတယ်တဲ့မင်္ဂလာဘုရားရှင်ကိုဧတံဝါဒနာဤတကားကိုဟောတာလျှောက် လျှောက်ကြခဲ့လေးပြီးဘုရားရှင်ကိုလျှောက်ထားတယ်။ဘာလျှောက်ထားတုံဆိုတော့ဧဝမေတံဘဂဝါဧဝမေတံသူကတာဧဝမေတံဘဂဝါဧဝမေတံသူကတာဘဂဝါဘုန်းတော်နေဝန်ထွန်းလင်းတော်ပါတော်မူပါပေတတော်မြတ်စွာဘုရားဧဝမေတံအရှင်ဘုရားကြံစီတဲ့အတိုင်းမှန်လာပါပေတယ်ဘုရား ဒုက္ကတာကောင်းသောစကားကိုသာဆိုတော်မူ၍ကောင်းသောလာခြင်းရှိတော်မူပါ၏တတ်တော်မြတ်စွာဘုရားဧဝမေတ္တအရှင်ဘုရားကြံစည်တဲ့အတိုင်းမှန်လာပါပြီတဲ့ဘုရားတဲ့အဲ့တော့ဘုရားရှင်ကတွေးနေတဲ့အတူလေးပေါ်မှာတန်ပရိပြမကြီးကလာပြီးတော့ဘာလုပ်ပေးတာဆိုတော့တက္ကကြီးတွေတက္ကမကြီးတွေခေတ်စကားနဲ့နားလည်လွယ်အောင်ပြောရင်ထောက်ခံပေးတာပဲဘာလုပ်တာတော့လာပြီးတော့ထောက်ခံပေးတာပါဗျာလာပြီးတော့ထောက်ခံပေးတာ ထောက်ခံတယ်ဆိုတာဒကာကြီးတွေကောင်ကြီးဘာမှမသိပဲနဲ့ဘုမသိဘာမသိနဲ့လာပြီးတော့ထောက်ခံတာမျိုးဆိုရင်တော့ဒကာကြီးတွေဒကမာကြီးတွေအရာရောက်ပါအရာမရောက်နိုင်ပါဘူးဗျာအရာမရောက်နိုင်ဒါပေမဲ့ဓမ္မတန်ပရိပြေမာကြီးကဘာကြောင့်ဘုရားရှင်တွေးနေတဲ့အတွေးတော်ကိုလည်းသိတယ်ပြီးတော့ဘာကြောင့်ဘုရားရှင်ကိုလာပြီးတော့ထောက်ခံရတာလေဆိုတော့သူကရှေ့ရှေ့ဘုရားရှင်တွေကိုလည်းမိလိုက်တယ်ရှေ့ရှေ့ဘုရားရှင်ဓမ္မောကတရားတွေကိုလည်းသူကနာကြထားတဲ့အတွက်ကြောင့်ကိုဦးဇင်းတို့ကတမန်တမုဒ္ဒဘုရားရှင် ဘုရားဖြစ်ပြီတရားဥတော့ဓမ္မစကြာအနေနဲ့လည်းမဟောတော့မဟောရသေးဘူးဒီချိန်လေးမှာစိတ်ထဲကနေတပါးတဲ့ကိန်းအောင်နေနေဒီအကြံလေးဖြစ်ပေါ်လာတတဝါတွေစင်ကြယ်ဖို့ရန်တတိပဒံ၄ပါးသည်တချောင်းတိတော်လန်းသာဖြစ်တယ်ဆိုရင်ပူဇေခြင်းငိုကြွေးခြင်းတွေကိုကြော်လွှားလွန်မြောက်ဖို့ရန်တတိပဒံ၄ပါးသည်တချောင်းတိတော်လန်းပဲကိုစင်ရခြင်းစိတ်စင်ရခြင်းတွေကိုခြုံငင်းဖို့ရန်တတိပဒံ၄ပါးသည်တချောင်းတိတော်လန်းပဲဉာဏ်ပညာမဲ့ဉာဏ်ပူဉာဏ်တည်ဥသောဉာဏ်ပညာတွေရရှိဖို့ရန် တတိပဒံ၄ပါးသည်တကြောင်ဒီတော်လမ်းပဲနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ယံတတိပဒံ၄ပါးသည်တကြောင်ဒီတော်လမ်းပဲလို့ဒါလို့ဘုရားရှင်ကအကြံဖြစ်ပေါ်နေတယ်ဘုရားရှင်မှာအဲ့အကြံဖြစ်ပေါ်နေတာကိုတန်ပရိပြမကြီးကလာပြီးထောက်ခံနိုင်တယ်ဆိုတာဒကာကြီးတွေဒကမကြီးတွေကိုဒကာကြီးဒကမကြီးတရားဟောတဲ့အချိန်လေးပဲကြည်ပေါ့ဘာတရားမှသိမထားတဲ့ပုံကိုတယောက်ကတရားတစ်ပုဒ်ကိုနာပြီးတော့ဒီတရားမှန်ပါတယ်ဒီတရားမှမမှန်ပါဘူးလို့ဒကာကြီးဒကမကြီးသုံးဖြတ်ချက်ချနိုင်ပါ ဆုံးဖြတ်ချက်မချနိုင်ပါဘူးခင်ဗျာမချနိုင်ဘူးကိုတံပရိမိမာကြီးကဘုရားရှင်ကိုလာပြီးတော့ဘုရားရှင်ကြံစီတဲ့အတိုင်းမှန်ပါတယ်လို့လာပြီးတော့ဆုံးဖြတ်ချက်ခိုင်ခိုင်မာချပြီးထောက်ခံခြင်းဒီတံပရိဗြဟ္မာကြီးမှာထိုက်တဲ့ဓမ္မအသိဉာဏ်လေးရှိနေလို့လားမရှိလို့လားထိုက်တဲ့ဓမ္မတတတရားရှိရှိနေတော့ပါဗျာအေးထိုက်တဲ့တခါတည်းဓမ္မအသိဉာဏ်လေးနဲ့ဗုဒ္ဓရဲ့ ဒီအဆုံးအမသာသနာတော်နဲ့ယဉ်နှိပြီးတော့သာသနာတော်ကိုကြည်ညိုတဲ့ဆိုတဲ့တရားတရားအခြေခံရှိနေလို့ပဲအဲ့တော့အဲ့မှာနေသူကအဲ့လိုမျိုးလေးဘုရားရှင်ကိုထောက်ခံပြီးတော့သူကလည်းပြောတယ်ဧကယနောအယံဗန္တိမေကောတတ္တနံဝိသုဒ္ဓိယတောကပိတေဝနံတမတိကမယဒုက္ခဒေါမနတနံအဋ္ဌင်္ဂမယညာယတအဋ္ဌိကမယနိဗ္ဗာနတတိတိကရိယာယယတိတံဇတ္တာရောတတိပဋ္ဌာနာတဲ့ဗန္ဒီဘုံတော်နေဝန်ထုံးလင်းတော့ပါတော်မူပါဘိတတ်တော်မြတ်တော်ပြယတိတံယံဣဒံဇတ္တာရောတတိပဋ္ဌာနာဤတတိပဋ္ဌာန်၄ပါးသည် တဒနံတတဝါတို့ဤဝိတ္တရိယစင်ကြခြင်းငါတော့ကပရိဒေဝနံဆိုရင်ချင်းငိုကြွင်းခြင်းတို့ကိုတမတိကမာယာကြော်လလွန်မြောက်ခြင်းငါဒုက္ခဒေါမနတာနံကိုစင်ရခြင်းစိတ်စင်ရခြင်းတို့ကိုအထေကမာယာချုပ်ငင်းခြင်းငါညာယတ္တမဉ္ဇဘုံဉာဏ်တိဥသောဉာဏ်ပညာကိုအတိကမယအရာချင်းကနိဗ္ဗာန်တနိဗ္ဗာန်ကိုတိတိကရတိတိကရိယာယမျက်မှောင်ပြုရန်ခြင်းကဧကယနောတကြောင်တိတာလျင်ဖြစ်သောအယံဧကလယနောတကြောင်တိတာဖြစ်သောမကောလမ်းပါပေဒီတဲ့အော် အဲ့ဒါဘုရားရှင်ကိုကြံစည်နေတဲ့အကြံစီကိုတန်ပိပင်မာကြီးကလည်းလာပြီးတော့ထောက်ခံတယ်ပြီးတော့ပုံစံတူပေါ့သတိပဋ္ဌာန်၄ပါးပါဠိတက္ကာနုပဒနာသတိပဋ္ဌာန်ဝေဒနာနုပဒနာသတိပဋ္ဌာန်စိတ်ဓာနုပဒနာသတိပဋ္ဌာန်ဓမ္မနုပဒနာသတိပဋ္ဌာန်ဆိုသတိပဋ္ဌာန်၄ပါးကိုပြောတယ်အဲ့တော့ဒီနေရာမှာဦးသင်ကဘာပြောချင်တာတုံးဆိုတော့တက္ကကြီးတွေတောင်မာကြီးတို့ဒီတရားတရားနဲ့ဆက်ဆက်ပြီးပြောချင်တာအဲ့လေးမပြောခင်ပေါ့ အဲ့တော့ဒီလိုမျိုးဘုရားရှင်ကိုသူထောက်ခံပြီးတဲ့အခါတတိပဒံ၄ပါးကိုထောက်ခံပြီးတဲ့အခါဒါကစုံနိယပေါ့စကယ်ပြေလေးနဲ့ပြောတာပြီးတော့ဂါရာပေါ့ဂါရာလေးနဲ့သူကတခါဆက်ပြီးလျှောက်တယ်အဲ့ဒါကတော့ခုနစောစောကစာဆုံးကစပြီးတော့ရုပ်ခဲ့တဲ့ဧကာယနံဇာတိကေယန္တာဓတိမကံပဇာနာတိဟိတာနုကံပိဧတေနာမကေနာတရိန်သူပုပ်ပေရေဇာတရန္တိတရိတ်တန်တိဩဂံဒီဂါရာလေးနဲ့ဆက်ပြီးလျှောက်တာဒါစောစောကတရားအစမှပြုခဲ့တဲ့ဂါရာလေးပေါ့ အဲ့တော့သူကဒီဂါထာလေးကိုလျှောက်တော့တကကြီးဒီကမကြီးဒီဂါထာလေးကိုတည်တည်ချာချာပြန်ပြီးတော့အဓိပ္ပာယ်ကိုနားထောင်ကြည့်ဇာတိကယနာတတိဇာတိယဆုံးကိုပြုတော်မူထသောတတ္တနံလူနာပြမတတ္တဝါတို့ဤဟိတာနုကံပြီးကောင်းကျိုးစီးပွားကို အစဉ်မပြတ်စောင့်ကြောတော်မူတတ်သောတပ္ပညုဘုရားရှင်ကိုတော်မြတ်သည်ဟောဦးဇင်းတို့ရဲ့တပ္ပညုဓမ္မသမုဒ္ဒဘုရားရှင်ကိုတော်မြတ်ကြီးသည်ဇာတိခန္ဓာတတ်သည်ဇာတိအပုံအဆုံးပိုင်းခြားကိုသိတယ်ဘုရားပြစ်သွားတဲ့အခါကျတော့ဘာပြောတော့ခိနာဇာတိ နောက်ထပ်တပံပရိသန်တွေနေခြင်းဆိုတဲ့ဇာတိတရားဒီခိနာကုန်ပြီကုန်ခန့်ခဲ့ပြီနောက်ထပ်ပရိသန်တွေနေရအောင်မလားမနေရတော့ပါဘူးညာမနေရတော့ဘူးเนาะအဲ့တော့ဇာတိကရဏတိဇာတိရဲ့ဆုံးပန်းကြောင့်ကိုသိတော်မူမြင်တော်မူထသောဒါဒနာလူနာမြမတတဝတို့၏ဟိတာနုကံမီကောင်းကျိုးစည်းဝါကိုအစင်မပြတ်ဆောင်ကြောက်တော်မူတတ်သောတပ်ပညုဘုရားရှင်ကိုတော်မြတ်သည်တတဝတို့၏အကျိုးစည်းဝါကိုအစင်မပြတ်ဆောင်ရွက်တော်မူဆောင်ရွက်တော်မူသောတပ်ပညုဘုရားရှင်သည် ဧကယနံတကြောင်းဤသာလျင်ဖြစ်သောမက္ကံတတိပဒံလေးပါအကျင့်တရားကိုပဒါနာတိကောင်းစွာထင်ထင်သိမြင်တော်မူခဲ့လေတည်းသာဓုသာဓုသာဓုပါဗျာအဲ့တော့ဓမ္မတန်ပြိပိမာကြီးကရှောက်နေတာအရှင်မြတ်ဒီတဲ့အဲ့ဒါ တကြောင်းနိဒာလျင်ဖြစ်သောသတိပဋ္ဌာန်၄ပါးအကျင့်တရားကိုကောင်းစွာထင်ထင်သိမြင်တော်မူခဲ့ပါပေ၏ဒါဘုရားရှင်ကိုသူလျှောက်တယ်ပြီးတော့ဗာဆက်လျှောက်တော့ပဝေပိဘဂဝါအတိတ်ဝေစွာရှိကဗကဗကပွင့်တော်မူကြကုန်သောဘုရားမြတ်အစုစုတို့သည်လည်းပဲဧဒေနာမကေနာဤဧဒေနာမကေနာတို့တကြောင်းတိသာလျင်ဖြစ်သောတတိပဒံ၄ပါးအကျင့်တရားဖြင့်သာလျင်ဩကံဩကလေးပြာတန္တရာပင်လေကြီးကို တရိန်သူကောင်းစွာမသွေကူးမြောက်တော်မူခဲ့ကြလေကုန်တတိသာဓုသာဓုသာဓုပါဗျာအဲ့တော့ဒီအပိုက်ကလေးကိုကြည့်လိုက်လို့ရှိရင်ဒီတံပတိပြမကြီးလျှောက်ထားနေတာရှစ်ရှစ်ဘုရားရှင်နေတကားတဲ့အတိတ် ဝေးစွာရှိကဘာကဘာကပွင့်တော်မူကြတဲ့ဂင်္ဂါဝါလူတတုမကပွင့်တော်မူကြတဲ့ဘုရားရှင်တွေအဲ့ဘုရားရှင်တွေဒီလည်းပဲတဲ့ဩဃလေးပြတန္တရာပင်လည်းကြီးကိုကာမောကောဘောကောဒိဋ္ဌောကောအဝိဇောကောဆိုတဲ့ဩဃလေးပါကာမဂုဏ်အာယုန်တိဟုသောဩဃအင်မတန်ယုံထွက်ဖို့ရန်ခက်တယ်လွမြောက်ဖို့ရန်ခက်တယ်ကာမောကနောက်တကဘောကဘဝထုထုပေါ်မှာဒွတမမောတဲ့အတွက်ကြောင့်ဒုဘဝတန္တရာကလွမြောက်ဖို့ရန်ခက်တဲ့ဘောကဒိဋ္ဌောကဒါကြလည်းမိစ္ဆာဒိဋ္ဌိရဲ့ယူအမျိုးမျိုး နောက်ကအဝိဇ္ဇောကအတိမမှုအမျိုးမျိုးကျော်လွှတ်လွန်မြောက်ဖို့ရန်ခက်တယ်အဲ့ဒီဩဃလေးပြတိဟူသောတန္တရာပင်လေကြီးကိုတဲ့တရိန်သူအဲ့ဒါဘုရားရှင်တွေဟာကုမြောက်နိုင်ခဲ့တယ်ဘယ်လမ်းနဲ့ကုမြောက်ခဲ့တယ်လဲဆိုတော့တကြောင်ဒိတန်လျင်ဖြစ်သောတတိပဒံလေးပါကျင့်စဉ်တရားနဲ့ပဲကုမြောက်ခဲ့တာတဲ့ဒီတကားလေးကိုတကယ်ကြီးဒီကမကြီးနားထောင်ခြင်းအပြင်ဒီတံပတိမြမကြီးဒီရှေ့ရှေ့ဘုရားရှင်တွေကိုကဲတရားတော်တွေကိုလည်းနာယူဘူးနာယူဘူးခဲ့တယ်ရှေ့ရှေ့ဘုရားရှင်တွေနဲ့လည်းကြုံခဲ့ဆုံခဲ့ဘူးတယ်ဆိုတာလေးကိုကောက်ချက်ချလို့မရဘူးလား ကောက်ချက်ချလို့ရပါတယ်ခင်ဗျာကောက်ချက်ချလို့ရတယ်အထို့တူပဲဆက်ပြီးတော့ရောက်တယ်ရေသဘဂဝါဤဗတ္တကဘာမှာပွင့်တော်မူကြတဲ့ဖရာမြတ်အစုစုတို့သည်လည်းပဲဟောဒီဗတ္တကဘာမှာဥစဉ်တို့ဖရာဗန္ဓသူပွင့်ပြီးပြီလေလေးစုပါခင်ဗျာကကုတံဂောနဂုံကတ္တပဥစဉ်တို့ဘုရားရှင်ဂေါတမဆိုတဲ့ဘုရားလေးစုဒါကြောင့်မလို့ရေသာဘဂဝါဤဗတ္တကမာမပွင့်တော်မူကြတဲ့ဘုရားမြတ်လေးစုတို့သည်လည်းပဲ ဧရေနာမကေနာထိုတကြောင်နေတာလျင်ဖြစ်သောတတိပဒံလေးပါအကျင့်တရားဖြစ်နာလျင်ဩကံဩကလေးပြတန္တရာပင်လည်းကြီးကိုတရံဒီကောင်းစွာမသွေကုကတော်မူကြလေကုန်တတိသာဓုသာဓုသာဓုပါဗျာ အဲ့တော့ဒီတံပတိပြမကြီးကဆက်ပြီးဒီကာရာလေးနဲ့ရှောင်းနေတာဘာပြောတော့ဒီကဘာမှာပွင့်တော်မူကြတဲ့ဘုရားမြတ်လေးသူဒီလည်းပဲတဲ့ဒီတကြောင်ဒီသာလျင်ဖြစ်သောတတိပဒံလေးပါအကျင့်တရားဖြင့်သာလျင်ဩဃလေးပြသန္တနာပင်လည်းကြီးကိုကောင်းစွာကုမြောက်တော်မူခဲ့တယ်။နောက်ဆက်ပြီးတော့ရှောက်သေးတယ်ရေသာနာဂတိဘဂဝါအကျင့်အနာဂတ်မှာပွင့်တော်မူကြမယ်ဘုရားမြတ်အဆူဆူတို့ဒီလည်းပဲအနာဂတ်မှာဦးဇင်းတို့ရိမတိယမြတ်စွာဘုရားကစားလို့နောက်အနာဂတ်မှာပွင့်တော်မူကြမယ်ဘုရားမြတ်အဆူဆူတွေ ဘုရားမြတ်စုစုတို့သည်လည်းပဲအေဒေနာမကေနာထိုတကြောင်ဒိသာလင်းဖြစ်သောတတိပဒံ၄ပါးအကျင့်တရားပြင်သာလျင်ဩကံဩကလေးပြာတန္တရာပင်လေကြီးကိုတရိတန်ဒီကောင်းစွာမသွေကုမြောက်တော်မူကြကုန်လေတတိသာဓုသာဓုသာဓုပါဗျာဒီစကားလေးကိုတခါကြီးဒီခမိုက်ကြီးကြည့်ကြည့် နာနာကမှာပွင့်တော်မူကြမဲ့ဘုရားမြတ်အဆူဆူတွေလည်းပဲတဲ့ဒီဩဃလေးပြတန်တရာပင်လေကြီးကိုဘယ်လမ်းနဲ့ပဲကူးမှလဲမေးတော့တတိပဋ္ဌာန်၄ပါးအကျင့်တရားဖြစ်မဲ့ကူးမြောက်မှာဘယ်လမ်းနဲ့ကူးမှာတဲ့တတိပဋ္ဌာန်၄ပါးနဲ့ပဲကူးမြောက်ပါပါဗျာတတိပဋ္ဌာန်၄ပါးနဲ့ပဲကူးမြောက်မှာဒါကြောင့်မလို့ဒီတုတ်တန်ကိုဦးဇင်းတို့တန်ယုတ်တနိကေမှာသာသနာ့ သံဃာယနာမထေမြတ်တွေကမှတ်တမ်းတင်တဲ့အခါမက္ခသုတ်တံလမ်းသုတ်တံပေါ့ဘယ်လမ်းလဲလို့ပြီးတော့ခုနတန်တရာဩဃလေးပြတန်တရာပင်လယ်ကြီးကိုကူးမြောက်ဖို့ရန်ဧကာယနာတကြောင်တီးတော်လမ်းတဲ့ဘာလမ်းလဲလို့တကြောင်တီးတော်လမ်းပါဗျာဟောအဲ့တကြောင်တီးတော်လမ်းကတော့ဘာလဲဆိုတော့ယတိတန်ဇတ်တော်တတိပဌာနာဒီတတိပဌာန်၄ပါးပဲတဲ့ဘာတဲ့တော့ဒီတတိပဌာန်၄ပါးပါဗျာအဲ့တော့ဒကာကြီးတွေဒကာမကြီးတွေစဉ်းစားကြည့်ခုဒါဘုရားရှင်က ဒါစိတ်ထဲမှာအကြံဖြစ်ပေါ်နေတယ်ဘုရားရှင်အကြံဖြစ်ပေါ်နေတာကိုတန်ပရိဗေမာကြီးကလာပြီးတော့ထောက်ခံပေးနေတာဒီကာရာလေးနဲ့ဒီဒေသနာတော်နဲ့ထောက်ခံပေးနေတဲ့အတွက်ကြောင့်ဒါကိုတက္ကကြီးတွေတက္ကမကြီးတွေဘုရားရှင်ကအတိမတ်ပြုပြီးပြန်လဲဟောပြတယ်ဆိုတော့ဘုရားရှင်ကဒီတန်ပရိဗေမာကြီးပြောတာကိုဒါဘုရားရှင်ကလည်းလက်ခံတယ်ဘုရားရှင်ကိုယ်တိုင်လည်းဒီအကြံဖြစ်ပေါ်နေတဲ့တန်ပရိဗေမာကြီးကလာပြီးတော့ထောက်ခံတယ်ထောက်ခံတာကိုလည်းဘုရားရှင်ကကိုတာဝတိပြေမှာသတင်းသုံးကြိုက်ပြန်ပြီးတော့ရဟန်းတန်ဃာတော်တွေကိုဟောပြနေခြင်းဒီဒီသတိပဋ္ဌာန်၄ပါးကျင့်နေတရားသည် ဩဃလေးပြတန်တနာပင်လေကြီးဩဃလေးပြတည်ဟူသောတန်တနာပင်လေကြီးကိုကူးမြောက်ဖို့ရန်တကြောင်လေးတော်လန်ဖြစ်တယ်ဆိုတာကိုတကကြီးတကမကြီးခေတကားနဲ့ပြောရင် confirm လုပ်လိုက်တာပဲဘာလုပ်လိုက်တာတော့ confirm လုပ်လိုက်တာပါဗျာအဲ့တော့တတိပဋ္ဌာန်၄ပါးကိုလွတ်ပြီးတော့တန်တနာဩဃလေးပြတန်တနာပင်လေကြီးကိုတကကြီးတကမကြီးကူးမြောက်ခြင်းလို့တော့ရပါမလားကူးမြောက်ခြင်းတော့ရနိုင်ပါတယ်ဗျာ တတိပဒံ၄ပါးကိုလွတ်ပြီးတော့ရပါမလားမရဘူးနော်တတိပဒံ၄ပါးမရနိုင်ပါဘူးခင်ဗျာမရနိုင်ဘူးတတိပဒံ၄ပါးကတကြောင်နီတော်လမ်းပဲဒီတတိပဒံ၄ပါးကိုလွတ်ပြီးတော့ခုနဩဃန်လေးပြသန္တနာပင်လေကြီးကိုကုမြကျော်လွှားလွန်မြောက်ခြင်းတဲ့နိဗ္ဗာန်ကိုရကြင်တယ်ဆိုတာဘလို့မှမဖြစ်နိုင်ဘူးဘုရားရှင်ကလည်းဧကယနာလိုပဲဟောထားတယ်နောက်တန်တန်းရှိသေးတယ်နောက်တန်တန်းရှိသေးတယ်လို့တခါလေချွင်းချက်နေနဲ့ဟောထားတာမျိုးရှိသလားမရှိပါဘူးခင်ဗျာ မရှိဘူးအဲ့တော့ဒီသုတ်တန်လေးတွေကတကယ်ကြီးတကယ်ကြီးမာတိပရဏသုတ်တန်မှာလည်းဒီပုံစံပဲလာတာတို့တကယ်ကြီးတကယ်ကြီးကြားဖို့လေဧကယနောယံဘိကဝိမကောတတ္တနာဝိတုဒ္ဓိယဒီပုံစံပဲအခုဒီမှာလည်းပဲဒီမက္ကသုတ်တန်မှာဘုရားရှင်ဒီတရားမဟောခင်ပေါ့ဓမ္မတိကြောင်းနေတဲ့အချိန်မှာကြံစီလိုက်တာလေဒီတတိပဋ္ဌာန်၄ပါးသာလျင်တဲ့အဲ့ဒါတတ္တဝါတွေကိုစင်ကြယ်ဖို့ယံအဆိုရင်ရင်ကိုကြွေးခြင်းတွေကိုကြော်လွှားလုံမြောက်ဖို့ယံကိုစင်ရခြင်းစေစင်ရခြင်းတွေခြုံငိမ့်ဖို့ယံ ဉာဏ်ပညာရရှိဖို့ရန်နိဗ္ဗာန်ကိုမျက်မှောင်ပြုနိုင်ဖို့ရန်တကြောင်ဒီတော်လမ်းပဲအဲ့ဒါတကြောင်ဒီတော်လမ်းဆိုတာလေတတိပဒံ၄ပါးပဲလို့တို့ဘုရားရှင်ကဟောခဲ့တာဒါကြောင့်မလို့တကကြီးဒီကမာကြီးဒီဒီဘုရားရှင်ဟောတဲ့ဒေသနာတော်တွေအပေါ်မှာယုံကြည်မှုတရားတရားဆိုတာဒီမှာပြောတာအဲ့မှာတကကြီးဒီကမာကြီးကတရားတရားခိုင်မာဖို့လိုတယ်အဲ့ဒီတရားတွေကခုနတတရဝတ္ထုလို့ခေါ်တဲ့တမန်တမုဒ္ဒဘုရားရှင်တမန်တမုဒ္ဒဟောကြားတမန်တမုဒ္ဒဘုရားရှင်တို့ဟောကြားတော်မူတဲ့ဒီဒေသနာတော်တွေကိုမှတို့တကကြီးတွေတကမာကြီးတွေက လက်မခံခြင်းဘူးဆိုခဲ့ရင်တို့တခါကြီးတက္ကမကြီးတွေမှာသရာတရားကချို့ယွင်းသွားမှာပဲဘာဖြစ်သွားမှာတော့သရာတရားတွေချို့ယွင်းနေမှာပါဗျာနာတရားတွေချိုးရင်းသွားမယ်တနည်းအားဖြင့်အကယ်၍မြတ်အဲ့ဒီဒေသနာတော်ကိုဆန့်ကျင်ပြီးတော့တနည်းတဖုံအပြင်မိမိတို့ကလက်ခံကျင့်သုံးမယ်ဆိုတို့တကကြီးတွေတကမကြီးအဲ့ဒါမိစ္ဆာဒီမောက်ခဒေတောင်အကျုံးဝင်နိုင်တယ်ဒါတတိထားဖို့ပြောတာ လောလောမမနဲ့ဆုံးဖြတ်ချက်ချပြီးတော့မြုံကြည်တိုက်တဲ့အရာတွေပေါ်မှာသွားပြီးတော့ယုံကြည်မိမယ်ဆိုခဲ့ပြန်ရင်ဒါမိမိတို့ဒီခုနတတ္တဒီမောက်ခါကနေပြီးတော့တွေးဖြီးပြီးတော့မိစ္ဆာဒီမောက်ခါအထိဖြစ်သွားနိုင်တယ်ဒါကိုတော့တို့တကကြီးတွေတကမာကြီးတွေဒါလေးလေးနက်နက်နဲ့ဒါဆင်ញင်မှုလိုတယ်ကိုလိုနှစ်တစ်ကူအချိန်ကာလပေါ့နှစ်အောင်ကိုနှစ်အောင်ကလည်းနှစ်တစ်ကိုကူးမယ်ခုလို1383ခုနှစ်နှောင်းတကူလာဇန်14ရက်လိုအချိန်မျိုးမှာဦးဇင်းတို့ဝိပဿနာလုပ်ပေးတရားပေါ့တို့တကကြီးတွေကမကြီးရှိတော့73ရက်ပေါ့ 73ရက်နေ့မှာစပြီးတော့တရားနာရတဲ့အချိန်မှာစပြီးငါတို့တော့လာမဲ့1384ခုနှစ်မှာမှန်ကန်တဲ့ဗုဒ္ဓဓမ္မတန်ခါလို့ခေါ်တဲ့တတရာဝတ္ထုတွေအပေါ်မှာတင်းရပြင်ဘုရားရှင်ကဟောဟောပေါ်ညွန်ပြအစိုးဆုံးမှထားတဲ့တရားဒေသနာတော်တည်ဟူသောမှန်ကန်တဲ့အဆုံးအမတွေကိုငါတို့လက်ခံကျင့်သုံးမှဖြစ်မယ်။ဒုက္ခသို့လက်ခံကျင့်သုံးနိုင်ခဲ့ရင်တော့ငါတို့လိုလားတောင်းတတဲ့နိဗ္ဗာန်ကိုရမယ်လို့ဘုရားရှင်ကိုယ်တိုင်ကအခုဒီမက္ကတုတ်တံမှာတခါကြီးဒီတက္ကမကြီးဒီအာမခံပြီးဟောမထားဘူးလား။ အာမခံပြီးဟောရပါတယ်ဗျာအာမခံပြီးဟောတာတယ်တို့တကကြီးတကမကြီးဒီတကရဲစင်စင်ကြဲကြဲနဲ့ဘဝဒီဘဝမှာခန္ဓာဇက်ရတ္တမရတ္တမရတ္တဘုံညာမရတော့ခန္ဓာဇက်မသိမ့်နိုင်သေးလို့နောက်အနာဂတ်ဘဝတွေကိုလက်ခံအောင်မယ်ဆိုရင်လည်းပဲတဲ့စင်ကြဲတဲ့မွန်မြတ်တဲ့လူဘဝနတ်ဘဝတိဟုသောသူပတိဘုံဘဝတွေကိုရောက်နိုင်တယ်ဒီတတိပဋ္ဌာန်၄ပါးကျင့်တဲ့တရားကအဲ့တော့တတိပဋ္ဌာန်၄ပါးထဲမှာအကျုံးဝင်တဲ့ဒုဒကကြီးတွေမှာကမ္မဋ္ဌာန်း၄၀တဲ့ကကာယ ानु ပတ္တရာထဲမှာ အကျုံးဝင်တဲ့အာနာပါနကမ္မဋ္ဌာန်းလေးပဲဆိုကြစို့အဲ့အာနာပါနကမ္မဋ္ဌာန်းလေးကိုငါတို့အခုလိုနှစ်တကူကာလမှာဇာပြီးအာနာပါနကမ္မဋ္ဌာန်းလေးကိုစနစ်တကျအားထုတ်ခဲ့မယ်ဆိုရင်အဲ့အာနာပါနကမ္မဋ္ဌာန်းအာယုံလေးကိုဒီဇိုင်းမှမှအားထုတ်နေမိမိတို့အားထုတ်နိုင်ခဲ့ရင်အဲ့ဒါကုသိုလ်တရားတွေတိုးပွားနေတယ်နှစ်တကူအချိန်ခါကစပြီးအဲ့ကုသိုလ်တရားတွေကတို့တကကြီးဒီကမိုက်တွေမိမိတို့ဒေဂာနီအချိန်မှာဝင်ပြီးနေရာယူနိုင်ခဲ့မယ်ဆိုရင် အဲ့ဒါတတ္တဏံဝိသုဒ္ဓိယစင်ကြတဲ့ဘဝတည်တော်လူဘဝနတ်ဘဝဆိုတဲ့တုက္ကဋိဘုံဘဝတွေကိုမရောက်နိုင်ဘူးလားတုက္ကဋိဘုံဘဝတွေကိုရောက်နိုင်ပါရောက်နိုင်တယ်ဒုက္ခရိဘုံဘဝတွေကိုရောက်နိုင်တယ်အဲလိုဒုက္ခရိဘုံဘဝတွေကိုရောက်နိုင်အောင်တတ္တဝါတွေကိုစင်ကြယ်အောင်လဲဒီတတိပဌံ၄ပါးအကျင့်တရားကဒကာကြီးဒကာမကြီးဆောင်ရွက်မပေးနိုင်ဘူးလားဆောင်ရွက်ပေးနိုင်ပါတယ်ခင်ဗျာဘုဒ္ဓဘယ်တို့ဒကာကြီးဒကာမကြီးတဏ္ဍာမှာ အဆိုရင်တရားပူဆွေးတရားငိုကြွေးတရားတွေရှိနေတယ်ဒီသတိပဋ္ဌာန်လေးကိုနှလုံးသွင်းပြီးတော့ပွားများအားထုတ်နေကြတို့တကကြီးဒီကမကြီးအဲ့ဒီဆိုရင်ပူဆွေးခြင်းတွေကိုကြော်လွှတ်လွန်မြောက်မသွားနိုင်ဘူးလားကြော်လွှတ်လွန်မြောက်နိုင်ပါတယ်ခင်ဗျာကြော်လွှတ်လွန်မြောက်သွားနိုင်တယ်နောက်ဆုံးမှာခုနကိုစင်းရဲခြင်းစိတ်စင်းရဲခြင်းဆိုတဲ့ဒီလိုစင်းရဲခြင်းတွေနဲ့ဂျုံနေရတဲ့သူတော်ကောင်းတွေမှာလည်းပဲဒီသတိပဋ္ဌာန်လေးပါအကျင့်တရားကိုကျင့်ခြင်းအပြင်အဲ့ဒီကိုစင်းရဲခြင်းစိတ်စင်းရဲခြင်းတွေကိုလည်းခြုံငိမ့်မသွားနိုင်ဘူးလားခြုံငိမ့်သွားနိုင်ပါတယ်ခင်ဗျာ ယုံငြိမ်သွားနိုင်တယ်နောက်တကမဉ္ဇဉ်ဘုံဉ္ဇဉ်တိဟူသောဉာဏ်ပညာလေးရရှိဖို့ရန်ဒီတတိပဒံလေးပါးကိုအစဉ်တစိုက်ကြိုးစားအထုတ်နေတဲ့သူတော်ကောင်းတယောက်တည်းဉာဏ်ပညာလေးရဖို့ရန်အကြောင်းကောမဖြစ်ဘူးလားဉာဏ်ပညာလေးရကြောင်းအကြောင်းတရားတွေဖြစ်ပါတယ်ခင်ဗျာဖြစ်တယ်နောက်တကထိုကဲ့သို့တတိပဒံလေးပါးကိုတစဉ်တစိုက်နဲ့ပွားများအထုတ်နေတဲ့သူတော်ကောင်းတယောက်အတွက်တော့အဲ့ဒီတတိပဒံလေးပါးသည်အဲ့ဒါဆင်းရဲဒုက္ခတွေကုံဆုံးရာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ဖို့ရန်အကြောင်းကိုလည်း ဖြစ်တယ်ဒါကြောင့်မို့လို့ဒီတတိပဒံ၄ပါးဆိုတဲ့ကျင့်စဉ်တရားကိုတို့တကကြီးတွေတကမာကြီးတွေကဒါဖရာရှင်ရဲ့အဆုံးအမဖရာရှင်ရဲ့အဆုံးအမဖြစ်တယ်ဒီတတိပဒံ၄ပါးကျင့်စဉ်တရားဒီငါတို့အတွေ့တကယ်ကိုတန်မိုးရှိတဲ့တကယ်လမ်းကြောင်းလမ်းကောင်းကြီးပဲလမ်းကောင်းလမ်းမြတ်ကြီးတစ်ခုဖြစ်တယ်လို့ဒီလိုလက်ခံကျင့်သုံးဖို့လို့လို့တယ်အဲ့လိုလက်ခံကျင့်သုံးနိုင်ရတဲ့အတွက်မိမိတို့မှာတရားတရားပေါ့ ဖရာရှင်ပေါ်မှာယုံကြည်တဲ့တရားတရားဖရာဟောတဲ့တရားတွေပေါ်မှာယုံကြည်တဲ့တရားတရားတော့တခါကြီးဒီကမကြီးထင်ရှားရှိဖို့မလိုဘူးလားထင်ရှားရှိဖို့လိုအပ်ပါတယ်ဗျာထင်ရှားရှိဖို့လိုတယ်အဲဒါကြောင့်မလို့ဒီမှာတတ္တနာလက္ခဏာတတ္တဩကပနလက္ခဏာဝါဆိုတာဒါပြောတာယုံကြည်တတ်တဲ့တတ္တရားဝိထုတို့နာယုံကြည်ခြင်းသဘောတရားဆိုတာယုံကြည်တတ်တဲ့တတ္တရားဝိထုတို့မှာယုံကြည်ခြင်းသဘောမိမိတို့ကဘုရားတရားတန်ခါဆိုတဲ့ဒီယန္တနာမြတ်သုံးပါတတ္တရားဝိထုတွေပေါ်မှာယုံကြည်တဲ့သဘောလက္ခဏာဆိုတဲ့တတ္တာတော့မိမိတို့မှာအထင်ရှားရှိဖို့မလိုဘူးလား တော်တော်တရားတွေပို့လိုအပ်ပါတယ်ဗျာငါတကဩကပ္ပနလက္ခဏာလို့ဆိုတဲ့အတိုင်းယုံကြည်တတ်တဲ့တတ္တရာဝတ္ထုတို့ကိုအစဉ်တစိုက်တက်ဝင်ယူဤဝိတ္ထုသည်ဤသို့သဘောရှိဟုဆုံးဖြတ်ခြင်းသဘောတက်ဝင်ယုံကြည်ခြင်းသဘောဆိုတဲ့တတ္တာရဲ့လက္ခဏာဒါလည်းမိမိတို့တဏ္ဍာမှာအထင်ရှားရှိဖို့လိုတယ်အဲ့လိုမျိုးရှိဖို့အတွက်ဒီတတ္တရာဝတ္ထုတည်ဟူသောဘုရားတရားတန်ခါယနာမြတ်သုံးပါးနဲ့တိခါသုံးရက်ဆိုတဲ့အစ တဲ့ဒီရှစ်ဌာနဒီသဒ္ဓတရားဖြစ်ဖို့ရနေသွားတော့အကြောင်းပဲလို့ဒါလိုသဘောကျနားလည်ရမယ်။ကောင်းပြီအဲ့တော့ဦးဇင်းတို့ဒီမှာတကယ်ရှုပုံလေးကိုပြန်ပြီးနည်းနည်းပြောကြရအောင်။တရားကလက္ခဏာကိုရှုကျင်တဲ့သူတော်ကောင်းတယောက်ကစေတကနာတစ်ခုအတွင်းမှာရှိတဲ့နန္တရားတွေကိုသိသိအဲ့တော့ရှေးကနံကမဏမိုင်းကိုရှုထားတဲ့သူတော်ကောင်းတယောက်ဖြစ်ရင်တော့နန္တရားတွေကိုလောလောကူကူနဲ့သိသိတတ်တယ်။အဲ့တော့စေတကနာဒီကုသိုလ်စေတကနာတွေမှာတရားတရားနဲ့ရှင်တွဲပြီးဖြစ်နေရင်အဲ့ဒီကုသိုလ်စေတကနာမှာရှိနေတဲ့ဇောစိတ်အစဉ်အခိုက်မှာရှိနေတဲ့ဒီတတ္တတရားကိုအရင်ဆုံးသိသိရတယ်။ တင်းကြည့်ပြီးတော့အဲ့တတ္တတရားကိုတခါလေညာလေးနဲ့တည်တည်ချာချာလေးစိုက်ပြီးတော့တတ္တကလက္ခဏာတတ္တဟနာလက္ခဏာတတ္တဩကပနာလက္ခဏာဝါတို့ပါဠိလိုလေးအဲဟိုစင်ញင်လိုက်ရင်လည်းရတယ်။သို့မဟုတ်လို့မြန်မာလိုအဓိပ္ပာယ်လေးကိုနားလည်လို့ယုံကြည်တိုက်သောတတ္တရားဝတ္ထုကိုယုံကြည်ခြင်းသဘောတဏှိယပင်ယုံကြည်တိုက်သောတတ္တရားဝတ္ထု၌ဤဒီသဘောတရားဒီဤသို့ဖြစ်ဟုဆုံးဖြတ်ခြင်းသဘောသက်ဝင်ယုံကြည်ခြင်းသဘောလို့ဒီလိုမျိုးလေးရှုနေရတယ်။အဲ့တော့ဒါကတော့ မြန်မာလိုနားလည်ပြီးပါဠိလိုလေးဒါစင်ရင်ပြီးတော့ရှုပွားတာတော့ပို့ပြီးတော့လွယ်တာပေါ့လေနောက်တစ်ခါသူ့ရဲ့လုပ်ငန်းကိစ္စကိုကြည့်မယ်ဆိုရင်ပတ္တဒနာရတဥဒကပတ္တဒမဏိဝိယဒီခါလေရေကိုကြည်လင်းနေတဲ့ဗရမယရဏကဲ့သို့ဒါအဲယုံကြည်တတ်တဲ့တတ္တရာဝတ္ထုပေါ်မှာတံမြုပ်တရားတွေကိုကြည်လင်စေတတ်တဲ့သဘောတရား။အော်နောက်တကပက္ခန္တနာရတဝါဩဂုတ်တရနောဝိယတကလည်း မိကြောင်မကန်စတာဤတို့ဖြင့်ဒါကြတဲ့ပြည့်နေရနေတဲ့ရေရေရင်ကိုမကြောက်မယွံကုခောက်နိုင်တဲ့ယောက်ျားဗမာယုံကြည်တတ်သောတတ္တရာဝတ္ထုတို့မှာမိမိလည်းပြင်းဝင်တက်ဝင်ယုံကြည်တယ်နောက်တစ်ခါရှင်ဘတ်တံမျိုးတရားတွေကိုလေအဲ့ဒါမစုံမနေစိုးစိုးတက်ဝင်စေခြင်းဆိုတဲ့လုပ်ငန်းကိစ္စနောက်တစ်ခါအာဂါလုတိကပြစ္စုပတ္ထာနာတနည်းအားဖြင့်အတိမုတ်တိပြစ္စုပတ္ထာနာဝါဒါကြတဲ့မနောက်ကျူခြင်းအဲဆုံးဖြတ်ချက်ချနိုင်ခြင်းဆိုတဲ့ ဒါသဘောတရားညာနဲ့မှရှိရှုထင်လာမယ်နောက်ကနီးစွာသောအကြောင်းနေတဲ့တတ္တရာဝတ္ထုပတ္တရဏတတ္တမသဝနာတိသောတာပတ္တိယင်္ဂပဋ္ဌာနာဝါတတ္တရာဝတ္ထုတရားတွေသည်တတ္တဖြစ်ဖို့ရနေသွားသောအကြောင်းအဲ့တော့မိမိကအဲ့ဒါတတ္တရာဝတ္ထုတွေကိုနားလေအဲ့တတ္တရာဝတ္ထုတွေကိုအာယုံယူကြည့်လိုက်တာနဲ့မိမိတဏ္ဍာမှာတတ္တရာဖြစ်ပေါ်လာနိုင်နေအဲ့ဒါတတ္တရာဝတ္ထုဒီတတ္တရာဖြစ်ဖို့ရနေသွားသောအကြောင်းတနည်းအားဖြင့်တတ္တမသဝနာအစရှိတဲ့သောတာပတ္တိရာကြောင်းအင်္ဂါ၄ပါးသည်လည်းပဲသောတာ တရားပြစ်ဖို့ရန်အကြောင်းဒါကကိုသူတော်ကောင်းတရားတွေကိုနာကြားခွင့်ရရင်တရားတရားဖြစ်တယ်အခုလိုပေါ့သူတော်ကောင်းတရားတွေကိုနာကြားခွင့်ရတော့ဩတတိပဒံ၄ပါးသည်ဩနိဗ္ဗာန်ရဖို့ရန်တကြောင်းတည်သောလမ်းပဲလို့ဒီလိုနာယူခွင့်ရတဲ့အခါမမိတို့တန်တန်မှာအဲ့ဒီတတိပဒံ၄ပါးဆိုတဲ့ဘုရားရှင်ရဲ့အဆုံးအမပေါ်မှာတရားတရားဖြစ်တာပေါ့ဒါတရားတရားဖြစ်ဖို့ရန်ဤစွာသောအကြောင်းပဲအဲ့လိုမျိုးလေးမိမိတို့ကစဉ်းချင်းမိရှုမယ်ဆိုရင်တော့ဒါတရားတရားကိုလက္ခဏာအတ္တပစ္စုပ္ပတ္တံပတ္တံ တရားရဲ့သဘောတရားတရားရဲ့လုပ်ငန်းကိစ္စတရားရဲ့ဉာဏ်မှာရှိယူတင်လာမှုသဘောတရားရဲ့ဤစွာသောအကြောင်းတွေကိုမိမိတို့စနစ်တကျရှုနိုင်မှာဖြစ်တယ်အဲလိုရှုနိုင်ခဲ့ရင်တော့မိမိတို့ဒီဒါနန္တရားတွေကိုတဏှတိကနာသမုဟကနာသာမကကိစ္စကနာပြုသည့်တိုင်အောင်ရှုဘသုံးသပ်နိုင်ပြီလို့ဒီလိုသဘောကျပြီကိုဒီကိုဒီယနေ့ကအစာထိုနန္တရားတွေကိုကနာအတိတိပြုအောင် ရှုပွားသုံးသပ်နိုင်ကြကုန်ရသည်သာဓုသာဓုသာဓုပါဗျာမဟာဩခဏံဝိရာတိထခဏတိတာဟိသောစရိတတတေဝါယမေယထခနောဝပฏิပါတိတော သာတော်နှလုံးပြောပြောင်းသူတော်ကောင်းတို့ဟောဒုံမကံဟောဒုံမကံတင်တာယကဒါယိကမပေါင်းသူတော်ကောင်းတို့သည်ခဏံဗုဒ္ဓဘာသာဒုံလဘဟုကြုံရပြီးတောင်းခွင်ကောင်းကြီးကို မာဝိရာတေတာလောကီကိစ္စဝဝကြောင့်နိညာပုံသည် မချိုလဲကြပါစေကုန်လင်ဟိတင်ဇံကြောင့်ယုတ်တိတင်လာဘေးစွာတကာခဏာတိတာ မက်ဖို့ရနိုင်သည်ကာလနဝမခဏကိုကောင်းမှန်မသည့်တတိမမှုကြော်လွန်၍သွားကြသူတို့သည်တော်စရီစင်းအမိဘေးတွေ့မြည်အရေးကြောင့်ဇူရင်ပူဆွေးငိုကြွေ၍နေကြရလေကုန်၏ဟောဒုမကံတင်ဒါယကဒါယိကမပေါင်သူတော်ကောင်းတို့အားခနောဘဝဆက်စဲကြုံဖို့ခဲ့သည့်တသက်တကကြုံလာပြီးတောင်းဗုဒ္ဓဘာသာဒုံလမဆိုတဲ့အခွင့်ကောင်းကြီးသည် ပတိပါတိတော်ရှေ့ယူမျက်မှောက် ကြာရောက်၍နေလေ၏တာတထေမိမိတို့၏အကျိုးစီးပွားကို လိုလားတောင်းတကြကုန်သောမျိုးကောင်းသားမျိုးကောင်းသမီးတို့သည်ဝါယမေယတာအခွင့်သာစေအာဂုံနှဲ၍တတိတပဋ္ဌံလေးပါအကျင့်တရားကိုပွားများကြိုးကိုအာထုတ်လိုက်ကြကုန်ရာတတိ Sadhu, sadhu, sadhu, bhavya.